1365ခုတကူလာပြည့်ကျော်17ရက်အင်္ဂလိပ်လ2004ခု4လ15ရက်တကြံဒုတိယအကြံနှစ်ဒီနေ့မှာပါဏိတာရမရန်ကုန်မြို့ရွှေတောင်ကုန်းသာသနာရိပ်သာမှာတရားဟောဖို့အလဲကျပါတယ်ဒီပါဏိတာရမရွှေတောင်ကုန်းသာသနာရိပ်သာတကြံတွင်ကာလမှာလာပြီးတော့ တရားအထုတ်ကြတဲ့ယောဂီတွေယဟန်နေရောကိုရင်နေရောအမျိုးသားတွေရောအမျိုးသမီးတွေရောသိက္ခာရှင်တွေရောသုံးနေတာပါပဲဒီတရားလာအထုတ်ကြတဲ့ဒီယောဂီပုဂ္ဂိုလ်တွေဒီပဏိတာရမှာဆယ်မိုင်ကုန်းပဏိတာရမှာရွှေတံကုန်းသာသနာ့ရည်တာလာပြီးတော့အထုတ်ကြတာတတိပဋ္ဌာန်တရားတွေဝိပဿနာတရားတွေအထုတ်ကြတယ်ဒီတတိပဋ္ဌာန်တရားဒီဝိပဿနာတရားအထုတ်လို့ရှိရင်ဘာရနိုင်လဲလို့ယောဂီတွေကယုံထားမယ် ဘာရနိုင်လဲနိဗ္ဗာန်ရနိုင်တယ်ဘာလို့အားထုတ်လို့ရှိရင်နိဗ္ဗာန်ရနိုင်တာလို့ဝိပဿနာတရားတတိပဋ္ဌာန်တရားအားထုတ်လို့ရှိရင်နိဗ္ဗာန်ရနိုင်တယ်ဆိုတာယောဂီတိုင်းယောဂီတိုင်းယုံကြည်ပြီးသားဖြစ်နေကြတယ်အဲ့ဒီနိဗ္ဗာန်ရအောင်ဒီတတိပဋ္ဌာန်တရားဝိပဿနာတရားတွေကိုဘယ်လောက်ကြအောင်အားထုတ်ရမလဲလို့မေးရင်တော့ယောဂီတွေဘယ်လောက်ကြအောင်အားထုတ်ရမလို့ဖြေမတော့တနည်းအားထုတ်ရင်ရမလားတနည်း မရဘူးနော်နှစ်နှစ်ကောသုံးနှစ်ဟောဆယ်နှစ်ရောက်ရုံးကြီးကမရဘူးဖြေတာနော်ကဲတဘဝတဘဝဆိုရောရမလားရသလားမရဘူးလားဟောရတယ်နော်နှစ်ဘဝဆိုနှစ်ဘူရတယ်ပေါ့နော်ဟုတ်လားနှစ်ဘဝရောရပါမလားရတာရောမရတာရောစုံနေတဲ့တည်းလောက်တာရောမလောက်တာရောဆိုတော့ ဒီဘုန်းကြီးအမရပုရမြို့မဟာကဏဝင်ကျောင်းတိုင်းမှာတာမဏေဘဝ73နှစ်အရွယ်ကစာသင်ဖို့ရောက်ခဲ့တယ်။အဲဒီရောက်ခဲ့တော့ကကိုရင်ဘဝအသက်16နှစ်အရွယ်လောက်တုန်းကစာအုပ်တအုပ်ဖတ်ခဲ့ရတယ်။အဲဒီစာအုပ်ရဲ့နာမည်ကမေဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းတဲ့ ယောဂီတွေစာအုပ်နာမည်ကဘာလဲတော့အမြန်ဆိုင်ရောက်စေနိုင်သောဝိပဿနာရှုနည်းယောဂီတွေမတရားဖို့တရားနိဗ္ဗာန်တရားတွေကိုမလိုချင်ဘူးလားမြန်မြန်လိုချင်သလားနင်းနင်းလိုချင်သလားမြန်မြန်လိုချင်ရင်အဲ့ဒီစာအုပ်ကမြန်မြန်ရောက်စေနိုင်တဲ့အဲ့ဒီစာအုပ်လေးဖတ်ရတယ် အမြန်ဆက်ရောက်စေနိုင်တော့ဆိုတော့သူကဘလောက်မြန်မှာတော့ဒီလိုလဲတွေးเสียရှိတာပေါ့အဲ့ဒီစကားကိုမယုံကြည်နိုင်တဲ့ပုဂ္ဂိုလ်တွေအဖို့ဆိုလို့ရှိရင်တော့ဒီဝိပဿနာရှုနည်းကအမြန်ဆက်ရောက်စေနိုင်တယ်လို့သူကသူ့ကိုသူ့ရှုနည်းသူသူကအမွန်းတင်ထားတာအမွန်းတင်ထားတော့အဲ့ဒီမယုံကြည်တဲ့ပုဂ္ဂိုလ်တွေအဖို့ဆိုလို့ရှိရင်တော့အဲဒီဝိပဿနာရှုနည်းကကိုယ်မရှင်ဘူးကိုယ်ရှင်တာနေမှာပါလို့ ဒီလိုလဲတွေးကျင်တွေးမယ်ကိုကျမ်းကိုကိုအမွန်တင်ထားတာသိတိတင်ထားတာပါလို့ဒီလိုလဲတွေးကျင်တွေးမယ်အဲ့ဒီကျမ်းနာမည်ကတော့မေဖို့နိဗ္ဗာန်ကိုအမြန်ဆက်ရောက်စေနိုင်တော့တဲ့ဘလောက်မြန်တယ်လဲဆိုတာတော့ဒါကတော့ယောဂီတွေနောက်ပိုင်းနာကြည့်လို့ရှိရင်တော့သိလာမှာပေါ့အဲ့ဒီမေဖို့နိဗ္ဗာန်ကိုအမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းဆိုတဲ့စာအုပ်ကိုယောဂီတွေဘယ် ဘယ်ပုဂ္ဂိုလ်ရေးခဲ့တယ်လို့ထင်တော့ဘယ်ပုဂ္ဂိုလ်ရေးခဲ့တယ်လို့ကြားဘူးတော့မာစီဆရာတော်ကြီးနော်မာစီဆရာတော်ကြီးတဲ့မြန်မာနိုင်ငံမှာဝိပဿနာရှုနည်းတွေကမဟာစီနည်းတစ်ခုတည်းတွေရှိတာလားဘာနည်းတွေလဲရှိသေးတော့မိုးယောဂီများတယ်နော်မိုးကုတ်နည်းလည်းရှိတယ်နောက်ပြီးတော့သွန်လွန်နည်းလည်းရှိတယ်ဟမ်ဘာနည်းတွေတော့ တဲအင်းလူနီးလည်းရှိတယ်လဲဒီနီးတွေလည်းရှိမှာပေါ့စိုးနေတာပဲမလားအခြားအခြားနီးတွေရောမြန်မာနိုင်ငံမှာဝိပဿနာရှင်ကြီးတွေအများကြီးရှိတယ်မဟုတ်လားအဲ့ဒီခုနကလက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းတဲ့အဲ့ဒီစာအုပ်ကိုရေးတာဘယ်သူရေးတယ်လို့ခုနယောဂီကပြောလိုက်တော့မာသီဆရာတော်ဘုရားကြီးရေးတယ်လို့ပြောတယ်အဲ့ဒါမှန်တယ်ဟုတ်တယ် အဲ့ဒီသာမဏေဘဝ16နှစ်အဲ့ဒီနာမည်လေးကိုအဲ့ဒီစာအုပ်နာမည်ကိုဖတ်ရစဉ်ကအဲ့ဒီ16နှစ်အရွယ်ကိုရင်ကတွေးခဲ့ဟောမြန်မာနိုင်ငံမှာဝိပဿနာရှင်ကြီးအများကြီးရှိနေတာပဲအဲ့ဒီဝိပဿနာရှင်ကြီးတွေကလည်းပဲဖရာဟောတော်မူထားတဲ့ဒေသနာတော်နဲ့အညီပြတတ်ညင်ပြပေးနေတဲ့ဝိပဿနာကြီးတွေကြီးပဲဒီမဟာစီဆရာတော်ဘုရားကြီးက သူ့ဝိပဿနာရှင်ကြီးမှာမဲ့ဖို့နေပါလို့အမြန်ဆက်ရောက်သိနိုင်တာလားအဲ့ဒီလိုတွေးမိတာဟုတ်လေဆရာတော်ဘုရားကြီးကသူ့မချင်းသူချင်းနာနဲ့ဒီပါရဲ့ဒီလိုလဲတွေးမိယောဂီယောဂီတွေရောအဲ့ဒီကုဏနာမည်ကြားတော့အဲ့ဒီလိုတွေးမိသေးလားမတွေးမိဘူးတော်တာပေါ့နော်အဲ့ရမာသီဆရာတော်ဘုရားကြီးကမဲ့ဖို့နိဗ္ဗာန်တို့သူဝိပဿနာရှင်ကြီးကဘလောက်မြန်မြန်ရောက်စီမှနိုင်ပါလေဆိုတာတော့ယောဂီတွေမသိကြဘူးလား သိချင်နောက်ပိုင်းကျတော့ပြောပြမယ်အဲ့ဒီ16နှစ်အရွယ်မဟာကဏယောမရပူရမြို့မှာနေစဉ်တုန်းကအဲ့ဒီစာအုပ်နာမည်လေးပဲဖတ်လိုက်ပါတယ်စာအုပ်တွေကစာသားတွေလည်းမဖတ်ပါဘူးယောဂီတွေမှတ်နေတဲ့ဖောင်းနာတွေပိန်နာတွေဒါတွေလည်းမမှတ်ခဲ့ပါဘူးမမှတ်ဘူးပါဘူးမှတ်နည်းတွေလည်းမဖတ်ပါဘူးတကယ်လည်းမမှတ်ပါဘူး၁၈နှစ်အရွယ်ရောက်လာတဲ့အခါတော့ သာမဏေကျော်သာမီးပွဲဆိုတာမန္တလေးမြို့မှာရှိပါတယ်အခုခေတ်မှာတော့ရန်ကုန်ရောပဲခူးရောမော်လမြိုင်ရောဟိုရှမ်းပြည်ရောသုံးနေတာပါပဲသာမဏေကျော်သာမီးပွဲတွေဆိုတာတော်တော်များလာပြီအဲ့ဒီခေတ်ကတော့မန္တလေးမြို့တစ်မြို့ထဲမှာပဲရှိတယ်အဲ့ဒီသာမီးပွဲအဲ့ဒီကိုရင်က16နှစ်အရွယ်ရောက်တော့သူကအောင်ပြီးပြီးတာမဏိတော်စာမေးပွဲဆိုတာရှိကိုရင်ဘဝမှာပဲဖြေရတယ်စာရီတော်တော်များပါတယ်ပိဋကစာပေအတွက်အမတန်အခြေခံကောင်းတဲ့ စာနည်းပဲပါပဲအဲ့ဒီစာမေးပွဲဖြေရဓမ္မစဉ်ဒုတိယစဉ်တတိယစဉ်ဆို၃စဉ်ရှိ၃စဉ်လုံးအောင်မှတာမဏိကျော်ဆိုတာဖြစ်တယ်အဲ့ဒီစာမေးပွဲအဲ့ဒီကိုရင်ကအောင်ပြီးပြီအောင်ပြီးတော့သူကကျမ်းမာရေးကသိမကောင်းမှုမကောင်းတော့အမရဗုဒ္ဓမြို့မဟာကန္တာယုံကျောင်းတိုင်းနဲ့နီးတယ်ပေါ့နီးလို့တိတ်ဝေးတဲ့ရွာတရွာကတရားရိပ်တာတစ်ခုမှအဲ့ဒီကိုရင်ကသွားပြီးတော့ကျမ်းမာရေးအတွက်အနားယူရင်းနဲ့ သူလေ့လာနေတဲ့သာမီးဝဲစာတွေကိုလည်းလေ့လာရင်းပေါ့လေအဲ့ဒီရိတ်တာမှာသွားပြီးအနားယူတယ်တရားတော်လည်းမှတ်တာမဟုတ်ပါဘူးအဲ့ဒီရိတ်တာမှာသွားပြီးတရားလည်းမမှတ်ဘူးကျမ်းမာရေးအတွက်အနားယူတယ်အဲသူစာလေးသူလေ့လာတာပေါ့အဲ့ဒီရိတ်တာမှာဥစဉ်တစ်ပါးကအဲ့ဒီကိုရင်နဲ့လာပြီးတော့စကားပြောတယ်ဥစဉ်တစ်ပါးကတော့တရားတော်အထုတ်ခုထားပါတယ်ဒါပေမဲ့လို့အဲ့ဒီဥစဉ်ကစာပေပညာတော့ပိဋကစာပေပညာတော့သိမတတ်ရှာသေးပါဘူးအခြေခံလေးတောင်သိမပြည့်စုံရှာသေးဘူး အဲ့ဒီဥစဉ်ကနေပြီးတော့သာမဏေကျော်အောင်ထားတဲ့အဲ့ဒီသာမဏေကျော်ဆိုတဲ့ကိုရင်ကိုပေါ့လေလာပြီးတော့ပြောတယ်သူကကိုရင်တဲ့ဒီသွားတယ်ဆိုလို့ရှိရင်သွားတယ်လို့ကိုရင်မှတ်ကြည့်သမ်းပါတဲ့ရက်တယ်ဆိုရင်လည်းရက်တယ်လို့မှတ်ကြည့်သမ်းပါထိုင်တယ်ဆိုလို့ရှိရင်လည်းထိုင်တယ်လို့မှတ်ကြည့်သမ်းပါလျောင်းတယ်ဆိုရင်လည်းလျောင်းတယ်လို့မှတ်ကြည့်သမ်းပါဝမ်းပိုက် လေရှုသွင်းလိုက်တဲ့အခါတော့ဖောင်းတက်လာတဲ့ဝံပလီကိုဖောင်းတယ်လို့မှတ်ကြည့်စမ်းပါပိန်သွားတဲ့ဝံပက်ကိုပိန်တယ်လို့မှတ်ကြည့်စမ်းပါကိုရင်တဲ့အဲ့ဒါဝိပဿနာရှုတာပဲတဲ့အဲ့ဒီဥစဉ်ကလာပြီးတော့ပြောတယ်ပြောတဲ့အခါတော့အဲ့ဒီကိုရင်ကစာလေးကလည်းသူကအတော်အသင့်တတ်ထားတာဆိုတော့ဝိပဿနာရအဓိပ္ပာယ်ကိုသူကရှင်းပြဥစဉ်ဝိပဿနာဆိုတာအဲ့ဒီလိုမဟုတ်ဘူးဝိပဿနာဆိုတာဝိပဿနာရအဓိပ္ပာယ်ကိုပါဠိလိုပါဠိတရားနည်းနဲ့ပေါ့လေအဓိပ္ပာယ်ဖွင့်ထားတဲ့ဝိယူဆိုတဲ့ခေါ်တာပေါ့ အဲ့ဒီပါဠိတရာနည်းနဲ့အဓိပ္ပာယ်ဖွင့်ထားတဲ့စကားလုံးကိုကိုရင်ကရွတ်ပြဘယ်လိုရွတ်ပြတော့ဆိုတော့ဝိဝိဒေနအနိစ္စာတိအာကာရေနပတ္တတိတိဝိပဿနာတဲ့ဥစဉ်ရဲ့ဝိဝိဒေနအထူးထူးအပြားပြားသောအနိစ္စာတိအာကာရေနအနိစ္စအစရှိသောအချင်းရာအဖြစ်အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာဆိုတဲ့အချင်းရာ၃မျိုးအဖြစ် ပတ္တိရှိရှုမြင်တတ်တဲ့အတွက်ဝိပဿနာဝိပဿနာလို့ခေါ်ပါတယ်ဥစဉ်ဝိပဿနာရှုတယ်ဆိုတာကအနိစ္စလို့ရှုရမယ်ဒုက္ခလို့ရှုရမယ်အနတ္တလို့ရှုရဝိပဿနာရဲ့အဓိပ္ပာယ်အဲ့ဒီလိုဆိုတာဥစဉ်ဝိပဿနာရှုတာထဲမှာဟောင်းတယ်လို့ရှုရမှာလည်းမပါဘူးပိန်တယ်လို့ရှုရမယ်ဆိုတာလည်းမပါဘူးသွားတယ်လို့ရှုရမယ်ရက်တယ်လို့ရှုရမယ်ထိုင်တယ်လို့ရှုရမယ်လျောင်းတယ်လို့ရှုရမယ်ဒီလိုမပါဘူး ဝိပဿနာရှုတယ်ဆိုတာအနိစ္စလို့ရှုရမယ်ဗျဒုက္ခလို့ရှုရမယ်အနတ္တလို့ရှုရမယ်ဘသူကပြောတာတော့အနိစ္စဒုက္ခအနတ္တလို့ရှုရမယ်လို့ကိုရင်ကလားဥစဉ်ကလားဥစဉ်ကဘယ်လိုပြောတာလဲဟောင်းတယ်လို့မရမယ်ပိန်တယ်လို့မရမယ်သွားရင်သွားတယ်လို့မရမယ်ရက်ရင်ရက်တယ်လို့မရမယ်ထိုင်ရင်ထိုင်တယ်လို့မရမယ်လျောင်းရင်လျောင်းတယ်လို့မှတ်ရကဲယောဂီတွေက ကိုယ်ရင်မှန်နဲ့ထင်သလားဥစဉ်မှန်နဲ့ထင်သလားမျက်နာတော့မလိုက်နဲ့နော်ကိုယ်ရင်အဲ့လိုဆိုရင်တော့ကိုယ်ရင်အားငယ်သွားပြီကိုယ်ရင်ကမမှန်ဘူးတဲ့ကိုယ်ရင်ကမမှန်ဘူးဥစဉ်ကမှန်သွားပြီကဲကိုယ်ရင်မှန်သလားဥစဉ်မှန်သလားဆိုတာတော့ယောဂီတို့မျက်နာလိုက်ပြီးတော့လည်းမပြောကြနဲ့နော်ဖယားမျက်နာတော့လိုက်ရဖယားကဘယ်လိုပြောခဲ့သလဲဆိုလို့ချင်းဖယားပြောတာကိုယ်ရင်ပြောတာနဲ့ညီရင် ကိုရင်ကိုရင်ကိုရင်ပြောတာမှန်တယ်လို့မှတ်ရဖះပြောတာကဥစဉ်ပြောတာနဲ့မှန်တယ်အင်ကြိုက်တယ်ဆိုလို့ရှိရင်ဥစဉ်ပြောတာကိုမှန်တယ်လို့မှတ်ရယောဂီဖះကဘယ်လိုပြောမယ်ထင်လဲအိသဒုက္ခအနတ္တခုတော့ကိုရင်ပဲရောက်သွားပြီနော်ကိုရင်အလိုလိုဝင်ပြီးမြင့်သွားအောင်ပဲကဲဖះဘယ်လိုပြောတယ်ဆိုတာယောဂီနားထောင်ကြည့်နော်ဘုရားကမဟာတတိပဌာနတုတ်တော်မှာဟောတော်မူခဲ့တယ် ကိသံတော်ဝါကိသံမိတိပဇာနာတိခြိတော်ဝါခြိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိတဲ့အဲ့ဒါဘယ်သူပြောခဲ့တာလဲမာသီဆရာတော်ဘုရားကြီးပြောတာတော့ဟုတ်ရဲ့လားရွှေတန်ကုန်သာသနာ့ဣဒ္ဓဆရာတော်ဘုရားကြီးပြောတာဟုတ်ရဲ့လားဘယ်သူပြောခဲ့တာတော့ယောဂီတွေရောနားလည်ရဲ့လား ဘာဖြစ်လို့လဲသူစကားဘာစကားဖြစ်နေတာလဲကိုယ်မြန်မာစကားဟုတ်ရဲ့လားဘာစကားဖြစ်နေတာလဲပါဠိဘာသာစကားဖြစ်နေတာဆိုတော့နားမလည်ဘူးပေါ့ကဲနားလည်အောင်မြန်မာလိုပြောမယ်ကိသံတော်ဝံသွားတဲ့အခါမှာဆိုလို့ရှိရင်လည်းပဲကိသံမီတိသွားတဲ့ရေလို့ပဇာနာတိသိရမယ်ရှုရမယ်မှတ်ရမယ်မြတ်စွာဘုရားအနိစ္စလို့ဒုက္ခလို့အနတ္တလို့ရှုရမယ်လို့ပြောသလားသွားရင်ဘယ်လိုရှုရမှာလဲ သူပြောတာတော့မဟာစီပြောတာလားအခုသွားရင်သွားတယ်လို့မှတ်တာမဟာစီနီးလားဖရာနီးလားဟောတချို့ကသွားရင်သွားတယ်လို့မမှတ်ရဘူးတဲ့သွားရင်ရုပ်ရုပ်ရုပ်ရုပ်နာနာနာနာနဲ့ဒီလိုမှတ်ရမယ်လို့တချို့ကပြောတယ်ဖရာကအဲ့ဒီလိုပြောသလားဘုရားကအကယ်၍သွားတဲ့အခါမှာရိုးရိုးရိုးရိုးနာနာနာနာလို့မှတ်သိခြင်းဘုရားကစကလုံးပြင်ဟောရမှာခေသံတော်ဝါနာမရူပံ ပဇာနာတိကိစ္ဆံတော့ဟာသွားတယ်ဆိုလို့ရှိရင်လည်းပဲနာမရူပံတိနာယေနာယေရုပ်ရဲ့ရုပ်ရဲ့လို့ပဇာနာတိရှုရမယ်မှတ်ရမယ်အဲ့ဒီလိုဘုရားပြင်ဟောခဲ့မှာပေါ့ဘုရားကအဲ့ဒီလိုဟောခဲ့ရလားဘယ်လိုပဲပြောခဲ့တာဘုရားကသွားရင်သွားတယ်လို့ပဲမှန်တယ်အဲ့ဒါဘုရားစကားမာသီဆရာတော်ဘုရားကြီးရဲ့စကားမဟုတ်ရွှေတန်ကုန်သာရဏိတာဆရာတော်ဘုရားကြီးရဲ့စကားလည်းမဟုတ်ဘူး ချမ်းမြေရိပ်သာဆရာတော်ဘုရားကြီးရဲ့စကားလည်းမဟုတ်ဘူးတရမရဏတိရိပ်သာဆရာတော်ဘုရားကြီးရဲ့စကားလည်းမဟုတ်ဘူးဘုသူစကားတော့ဘုရားစကားသွားရင်သွားတယ်လို့မှတ်အဲ့ဒါကိုမကြည်နပ်လို့မို့တချို့ကယူလည်းမပါဘူးနာလည်းမပါဘူးပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်တွေလည်းမပါအဲအနိစ္စလည်းမပါဒုက္ခလည်းမပါအနတ္တလည်းမပါဆိုပြီးတော့တချို့ကအာမရမကျေနပ်လို့မို့ယုံနာနေရှိလို့ရှိအနိစ္စဒုက္ခအနတ္တရှိလို့ရှိဘုရားက ဘယ်လိုပဲရှုရမှာလဲတော့သွားတယ်လို့ပဲရှုတဲ့ဒီတော့ဘယ်သူမှန်သွားတော့ကိုရင်မှန်သလားဥစဉ်မှန်သလားဥစဉ်မှန်လေကိုရင်ကစာတော့တတ်ပါတော့ကိုရင်ကစာစာမှုဝဲစာတွေတော့သူကအောင်ထားတယ်တာမဏိကျော်စာမှုဝဲစာဆိုတာတော့အောင်ထားတယ်တာမဏိကျော်စာမှုဝဲအောင်နေမယ်လို့ဝိပဿနာစာမှုဝဲတော့ကိုရင်ကျသွားပြီဥစဉ်ကဒီပြင်စာမှုဝဲတွေမအောင်နေမယ်လို့ဝိပဿနာစာမှုဝဲသူအောင်နေဥစဉ်မှန်တာဟုတ် မြတ်စွာဘုရားကဆက်ပြီးဟောတာခြိတော်ဝါခြိတော်မိတိပဇာနာတိခြိတော်ဝါရနေတယ်ဆိုလို့ရှိရင်လည်းပဲခြိတော်မိတိရနေတယ်ရဲ့လို့ပဇာနာတိသိရမယ်ရှုရမယ်မှတ်ရမယ်ရနေတယ်ဆိုလို့ရှိရင်ယောဂီတွေဘလို့မှတ်ရမှာတော့ရက်တယ်လို့ပဲမှတ်ရမယ်ရုပ်ပဲရုပ်ပဲနာမဲနာမဲရုပ်ရုပ်ရုပ်ရုပ်နာနာနာနာတချို့ကဒီမှတ်တယ်လို့ကြားရတယ်အဲဒီလိုမှတ်လို့ရှိရင်ဘုရားဒေသနာတော်နဲ့ညီသလားမညီဘူးလား ဘုရားဒေသနာတော်နဲ့မညီရင်အဲ့ဒီမှန်သလားမှားသလားမှားတယ်ယောဂီတတ္တိရှိရှိပြောဘုရားဘက်ကလိုက်ဘုရားသားသမီးတွေပဲဘုရားသမီးတွေဘုရားသားတွေဘုရားဘက်ကပဲလိုက်ရမဟာနန်ဆိုတဲ့တာကီဝင်ရှိခဲ့တယ်သူ့ရဲ့စိတ်ထားအမှန်တန်ကောင်းတယ်မြတ်စွာဘုရားကသူကလျှောက်တယ်မြတ်စွာဘုရားမြတ်စွာဘုရားကတစ်ဖက်လူတရားဒဂမတွေနဲ့ယဟမယဟန်ပရိသတ်တွေနဲ့တကွ လောကကြီးတစ်ခုလုံးကတစ်ဖက်ဘုရားကတစ်ဖက်လောကကြီးတစ်ခုလုံးကတစ်ဖက်အဲ့ဒီလိုနှစ်ဖက်ဖြစ်နေလို့ရှိရင်တဲ့လောကကြီးပဲတပီတော့မလိုက်ဘူးတဲ့ဘုရားပဲပဲလိုက်မယ်ခုလည်းပဲသူများတကားတွေကပြောတယ်ရက်တဲ့အခါမှာယုတ်ယုတ်ယုတ်ယုတ်နန်းနန်းနန်းနန်းနဲ့လို့မှတ်ရမယ်လို့ပြောတယ်ဘုရားကတော့ဘယ်လိုမှတ်ရမယ်လို့ပဲပြောတာလေရရင်ရက်တယ်လို့ပဲမှတ်ရမယ်တဲ့ဒီတော့ဘယ်သူပဲလိုက်ရမှာလဲဘုရားပဲလိုက်ရမယ် ဘုရားပဲလိုက်ကြတဲ့ပုဂ္ဂိုလ်တွေပြီးပြီယောဂီတွေဒီမှာရရင်ရတယ်မမှတ်ရဘူးလားအဲရတယ်လို့မှတ်ရနိဗ္ဗိနောဝါနိဗ္ဗိနောမိရှိပဇာနာတိနိဗ္ဗိနောဝါထိုင်နေတယ်ဆိုလို့ရှိရင်လည်းပဲနိဗ္ဗိနောမိရှိပဇာနာတိထိုင်နေရလို့သိရမယ်မှတ်ရမယ်ရှုရမယ်ထိုင်နေဆိုလို့ရှိရင်လည်းထိုင်နေထိုင်နေပဲအနိစ္စလည်းရှုစရာမလိုဒုက္ခလည်းရှုစရာမလိုအနတ္တလည်းရှုစရာမလိုယုံနာလို့လည်းရှုစရာမလို ထဝီဓာတ်တေဇောဓာတ်အာဘောဓာတ်ဝါယောဓာတ်နဲ့ဒီလိုလည်းရှုကြရမလို့ထိုင်ရင်ထိုင်တယ်ပဲဘုရားကလွယ်လွယ်ပဲပြောခဲ့တာလူတိုင်းလူတိုင်းသူဝိပဿနာရှင်ကြီးတတိပဌာန်ရှင်ကြီးကိုလူတိုင်းလူတိုင်းအားထုတ်ဖို့မြတ်စွာဘုရားလွယ်လွယ်လေးဟောထားတာခက်ခက်ခက်ခက်ဟောတာမဟုတ်ဘူးယုတ်ဒီနာနိဓာတ်ဒီပရမတ်ဒီအနိစ္စတွေဒုက္ခတွေအနတ္တတွေဆိုလို့ချင်းအဲ့ဒီသာမဏေတဲ့ပုဂ္ဂိုလ်တွေဒုက္ခတွေရောက်ကုန်ပြီဗောတရားတွေမမှတ်နိုင်တော့ဘူးဝိပဿနာဉာဏ်တွေလည်းမဖြစ်နိုင်တော့ဘူးမဲ့ဉာဏ်ပုံဉာဏ်လေးပါနေတဲ့ ဆုံးရှုံးသွားတော့မှအခွင့်အရေးတွေလက်လွတ်သွားတော့မှဘုရားကအဲ့ဒီလိုလက်မလွတ်စေခြင်းဘူးလူတိုင်းလူတိုင်းကလေးတွေကစားပြီးတော့အသက်ကြီးတဲ့ပုဂ္ဂိုလ်ရဲ့မျိုးသားမျိုးသမီးပြည်ရင်းပြည်ပဘလို့ပုဂ္ဂိုလ်မျိုးမဆိုဘုရားကတရားကိုလွယ်လွယ်လေးနဲ့မှတ်နိုင်အောင်မှတ်တတရားအသိဉာဏ်ကြီးရသွားအောင်ဆိုပြီးတော့လွယ်လွယ်လေးပဲဘုရားကမိတယ်ထိုင်ရင်ထိုင်တယ်လို့ပဲမှတ်လိုက်တဲ့ထိုင်နေတဲ့ခန္ဓာကိုယ်ကြီးကိုစိတ်ဆိုင်ပြီးထိုင်တယ်လို့မှတ်ရက်နေတဲ့ခန္ဓာကိုယ်ကြီးကိုစိတ်ဆိုင်ပြီးတော့ရက်တယ်လို့မှတ် သွားလို့ရှိရင်လည်းသွားနေတဲ့ခြေတော်ကိုစိတ်ဆိုင်ပြီးတော့သွားတယ်လို့မှတ်တရားနောဝါတရားနောမိတိပဇာနာတိတရားနောဝါလဲလျောင်းနေတယ်ဆိုလို့ရှိရင်လည်းပဲတရားနောမိတိလဲလျောင်းနေတယ်ရဲ့လို့ပဇာနာတိသိရမယ်ရှုရမယ်မှတ်ရမယ်လဲလျောင်းနေရင်လဲလျောင်းနေလဲလျောင်းနေတယ်လို့ပဲမှတ်ပါတဲ့အိတ်တယ်ဆိုရင်လည်းအိတ်တယ်အိတ်တယ်ပဲမှတ်ဒီတော့ယောဂီတို့ပေါင်းတဲ့ပိန်တယ်လို့မှတ်နေတာ ခုနဦးစင်းကလည်းပြောတယ်ဖောင်းတယ်လို့မှတ်တာအဲ့ဒါဝိပဿနာရှုတာပဲတဲ့ပိန်တယ်လို့မှတ်တာဝိပဿနာရှုတာပဲတဲ့ယောဂီတွေကလည်းဖောင်းတာပိန်တာမှတ်နေတဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့ဦးစင်းနဲ့ပဲပြောလိုက်တော့ပြောလိုက်တော့တာပဲခုနဖောင်းတယ်ပိန်တယ်လို့မှတ်တာဝိပဿနာပါတဲ့ပိန်တယ်လို့မှတ်တာလည်းဝိပဿနာတဲ့မှတ်နေတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ကလည်းဖောင်းတာပိန်တာမှတ်တာဆိုတော့ကိုယ့်ဘက်ကိုယက်တည်ရမှာပေါ့လေအဲ့လိုယက်တည်ပြီးတော့ပြောလိုက်တယ်ဒီတော့ဖောင်းတာပိန်တာကိုမြတ်စွာဘုရားဟောခဲ့သလားလို့ဒီလိုလဲကိုကတချို့သောပုဂ္ဂိုလ်တွေကဖောင်းတာပိန်တာဘုရားဟောမဟုတ်ဘူးတဲ့ တရားဟောတဲ့မပါဘူးတဲ့ခေါင်းနာပိန်နာအဲဒီလိုစတဲ့ဖြင့်ဆွဆွဲကြတဲ့ပုဂ္ဂိုလ်တွေပုတ်ခတ်ကြတဲ့ပုဂ္ဂိုလ်တွေအပြစ်တင်ကြတဲ့ပုဂ္ဂိုလ်တွေစိုးနေတာပါပဲဘုံကြီးရောလူရောပြည်ရင်းကရောပြည်ပကရောစိုးနေတာပါယောဂီတွေဖောင်းနာပိန်နာမတ္တာဝိပဿနာမဟုတ်ဘူးလို့ဆိုလာလို့ရှိရင်ယောဂီတွေဘယ်လိုပြန်ပြောမလဲဟုတ်တယ်ပဲပြောမှာမဟုတ်လားမှန်ပါဗျာကဲမှန်တယ်မှန်မှန်ဘူးတရားပြောတဲ့စကားဆက်နာထောင်းတိချမတ္တာ ယထာဝါယထာဝါပနန္တကာယောပနိဟိတောဟောတိတခါတခါနံပဇာနာတိဝါပနာရှုမှတ်ပုံတော်တမီနီကိုပြောပြရအောင်မယ်ဆိုရင်ယထာယထာအချင်းချင်းချင်ရာအပြင်ကာယောခန္ဓာကိုယ်သည်ပဏိတောဟောတိတိရှိလျက်နေ၏တထာတထာအထိုးထိုးတိရှိတိုင်းသောအချင်းရာအပြင်နံထုခန္ဓာကိုယ်ပဇာနာတိသိရမယ်ရှုရမယ်မှတ်ရမယ်ဒီခန္ဓာကိုယ်ကြီးမှာ လှုပ်ရှားနေတဲ့မူအရာတွေသုံးနေတာပါပဲလက်ကွေးတယ်ခြေကွေးတယ်လက်ဆန့်တယ်ခြေဆန့်တယ်ခန္ဓာကိုယ်ရှေ့ရိုင်လိုက်တယ်နောက်ပြန်ရိုင်လိုက်တယ်ဘေးရိုင်တယ်ဘေးရိမ့်တယ်မျက်တောင်ခတ်တယ်မျက်တောင်ပိတ်တယ်အဝတ်ဝတ်တယ်ရေတောက်တယ်စသဖြင့်ခန္ဓာကိုယ်မှာလှုပ်ရှားမှုတွေအများကြီးမရှိဘူးလားဖောင်းနာပိန်နာလည်းပဲခန္ဓာကိုယ်ရဲ့လှုပ်ရှားမှုပဲမဟုတ်လားခန္ဓာကိုယ်ရဲ့လှုပ်ရှားမှုပဲအဲဒီတော့ မြတ်စွာဘုရားကခုမိန့်တော်မူခဲ့တဲ့စကားထဲမှာအကျဉ်းချင်းချင်းရာအပြင်ခန္ဓာကိုယ်ဒီတည်ရှိလျက်နေတယ်အဲ့ဒီအဲ့ဒီတည်ရှိတိုင်းသောအချင်းရာအပြင်အဲ့ဒီခန္ဓာကိုယ်သိရမယ်ရှုရမယ်မှတ်ရမယ်တဲ့ခန္ဓာကိုယ်ကဖောင်းနေတယ်ဆိုလို့ရှိရင်ဖောင်းတယ်လို့မှတ်ပိန်နေတယ်ဆိုလို့ရှိရင်ပိန်တယ်လို့မှတ်ကိုယ်တယ်ဆိုလို့ရှိရင်လက်ကိုယ်ခြေကိုယ်လက်ဆန့်ခြေဆန့်တယ်ဆိုလို့ရှိရင်ကိုယ်တယ်ဆန့်တယ်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုမှန်တော်မြတ်အားလုံးဟာအဲ့ဒီခုနဘုရားမိန့်တော်မူတဲ့စကားထဲမှာပါတယ် အဲ့ဒီဘုရားစကားတော်အရာယောဂီအခုပေါင်းနေပိနေလို့မှတ်နေတာဒီဝိပဿနာရှုတာတတိပ္ပံရှုတာမဟုတ်ဘူးလို့ပြောလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးမင်္ဂလာမှားသလားမှားတယ်အဲ့ဒီစကားလေးမှတ်ထားရဒီတော့ကိုရင်ကအနိစ္စဒုက္ခအနတ္တလို့ရှုရမယ်လို့ပြောတယ်ဦးဇင်းကပေါင်းတယ်ပိနေလို့မှတ်ရမယ်လို့ပြောတယ်ယောဂီတွေကကိုရင်မမှန်မှုဦးဇင်းမှန်တယ်ဆိုတာနားလေသဘောပေါက်သွားပြီ ဘုရားကဟောတော်မူခဲ့တဲ့စကားတွေလည်းသိရှိသွားရအဲ့ဒါကတော့အသက်16နှစ်အရွယ်လောက်မှာအဲ့ဒီဝိပဿနာဆိုတဲ့အဓိပ္ပာယ်လေးရှင်းပြပြီးတော့အဲ့ဒီဥစဉ်ကအဲ့ဒီလူမမရဘူးဒီလိုမရမယ်ဆိုပြီးတော့သူကပြောပြခဲ့အဲ့ဒီလုံကလည်းပဲအဲ့ဒီဥစဉ်ပြောပြီးမှလို့သူပြောတဲ့အတိုင်းဖောင်းတာလည်းတခါမှမမခဲ့ဘူးပိန်တာလည်းတခါမှမမခဲ့ဘူးတွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ယုံကြည်ဘယ်လန်းနဲ့ညာလန်းနဲ့ ယောဂီတွေဘလနဲ့ညာလနဲ့နဲ့တင်းညာလျှောက်တဲ့ကမမှတ်ရဘူးလားတဏှာကြီးမှာဘလောက်ကြာအောင်မှတ်ရတာလဲဘလနဲ့ညာလနဲ့လို့အဲကျေးဇူးတော်ရှင်ပဏိတာရမရွှေတန်ကုန်သာသနာ့ဤတာဆရာတော်ဘုရားကြီးကဈဉ္ဉံလျှောက်မှတ်တဲ့အချိန်ဘလောက်ရှိတာတော့အဲ့ဒီတဏှာကြီးမှာတဲ့သုံးပိုင်းပိုင်းလိုက်ပါတဲ့သုံးပိုင်းပိုင်းတယ်ဆိုတော့တစ်ပိုင်းမှာဘယ်နှမိနစ်ရှိမလဲမိနစ်ဘယ်လောက်ရှိမှလဲ မိနစ်20ရှိတယ်အဲ့ဒီပထမမိနစ်20မှာဘယ်လှမ်းနဲ့ညာလှမ်းနဲ့လို့မှတ်ရပထမမိနစ်20ဘယ်လိုမှတ်ရမှာလဲဒုတိယမိနစ်20မှာဘယ်လိုမှတ်ရမှာလဲကြွားတယ်ချတယ်နှစ်ချက်သူတိုးလာတယ်တတိယမိနစ်20ရောက်တော့ဟောတတိယမိနစ်20ကျောက်တိုးလာပြီအဲ့ဒီလိုတဲ့ဆရာတော်ဘုရားကြီးကမှတ်ဖို့ ငြိမ်ချမ်းထားတဲ့အဲ့ဒီလိုယောဂီတွေအခုဘယ်လန်းနေညာလန်းနေကြွားတယ်ချတယ်ကြွားတယ်လန်းနေချတယ်လို့အဲ့ဒီလိုလည်းဒီခုနကိုရင်ကမမှတ်ခဲ့ဘူးတခါမှမမှတ်ဘူးအဲ19နှစ်အရွယ်20လောက်ရောက်လာတော့ကိုရင်မာသီမာသီဆရာတော်ကြီးရဲ့စာအုပ်တွေလည်းဖတ်ကြည့်လာတယ်မာသီဆရာတော်ဘုရားကြီးစာအုပ်တွေထဲမှာပါတဲ့မှန်ကြီးတွေလည်းသူမှတ်ကြည့်လာမှတ်ကြည့်လာတဲ့အခါတော့ဆရာတော်ဘုရားကြီးရဲ့ ရှုမှတ်နည်းတွေကိုသူသဘောကျလားသဘောမကျလည်းမရှိဘူးလေမာသီဆရာတော်ဘုရားကြီးရဲ့နီးကမာသီဆရာတော်ဘုရားကြီးရဲ့နီးလို့ဒါပြောရတာကိုမာသီဆရာတော်ဘုရားကြီးကပေါ်ထုတ်လို့မမာသီနီးလို့ပြောရတာတကယ်တော့ဘုရားနီးပဲမာသီတတိပဒံရှုနည်းကိုမာသီဆရာတော်ဘုရားကြီးကိုယ်တိုင်လည်းပဲသူကိုယ်တိုင်လည်းမယုံကြည်ခဲ့ဘူးဒီကိုယ်တော်ကမာသီဆရာတော်ဘုရားကြီးဘယ်ဆရာတော်ကြီးအထံမှာတတိပဒံဝိပဿနာတွေရှုမှတ်ခဲ့လို့ရှုမှတ်ခဲ့တယ်လို့ကြားဘူးတော့ မင်းကွန်းမင်းကွန်းဒီပိကဆရာတော်ကြီးလားဘယ်ဆရာတော်ကြီးတော့မူလမင်းကွန်းဆရာတော်ကြီးကဘယ်သူလဲဘယ်မှာနေတာတော့တထုံမြို့ဟုတ်ပြီတထုံမင်းကွန်းဇေတဝန်ဆရာတော်ဘုရားကြီးတဲ့အဲ့ဒီဆရာတော်ဘုရားကြီးဒီမာစီဆရာတော်ဘုရားကြီးအထုတ်ခဲ့အထုတ်တဲ့အခါတော့မာစီဆရာတော်ဘုရားကြီးကတောအနိခံပြီးအထုတ်တဲ့အခါတော့ဇေတဝန်ဆရာတော်ဘုရားကြီးက သွားရင်သွားတယ်လို့မှတ်ရက်ရင်ရက်တယ်လို့မှတ်ထိုင်ရင်ထိုင်တယ်လို့မှတ်တယ်လျောင်းရင်လျောင်းတယ်လို့မှတ်တယ်လက်ကူးရင်ကူးတယ်လို့မှတ်လက်ဆန့်ရင်ဆန့်တယ်လို့မှတ်အင်းသူကသွားတယ်ရက်တယ်လျောင်းတယ်ထိုင်တယ်ကူးတယ်ဆန့်တယ်ဘယ်ပထဝီအာဘောတိသောဝါရောဆိုတဲ့ဓာတ်တွေမှလည်းမပါဘူးဘယ်ယုံနာမှလည်းမပါဘူးဘယ်အနိစ္စဒုက္ခအနတ္တမှလည်းမပါဘူးဆိုတော့မာသီဆရာတော်ဘုရားကြီးကသူကတိတ်ပြီးစိတ်မဝင်စားဘူးပေါ့လေ စိတ်မဝင်စားတဲ့အခါတော့သူကောင်းကောင်းမမှတ်ဘူးမယုံကြည်ဘူးမယုံကြည်တဲ့အခါတော့ကောင်းကောင်းမမှတ်ဘူးမမှတ်တဲ့အခါတော့သူတလားလောက်ကြာပြီမလို့လဲဘာဝိပဿနာဉာဏ်မှသူ့တဏ္ဍာမဖြစ်ဘူးတဲ့သူမှမယုံကြည်တာပဲနောက်တော့သူကတွေးလေးပေါက်ဟင်းဒီဇေရဝန်ဆရာတော်ဘုရားကြီးဆိုတာစာရပုဂ္ဂိုလ်ကြီးပဲသူကိုယ်တိုင်အားထုတ်ပြီးတော့ပြောပြနေတဲ့ဤပဲဒီတော့ငါစမ်းတက်ကြည့်မယ်ဆိုပြီးတော့သူကအားထုတ်ကြည့်ဘယ်လှမ်းရင်လှမ်းနေညာလှမ်းရင်လှမ်းနေ အဲသွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်စသဖြင့်ကိုယ်ရည်ကိုယ်ရည်စတယ်ဒီလိုစသဖြင့်မှတ်တတ်ပါလေမှတ်တဲ့ခါတော့သူပရမတ်တရားလည်းမပါပညာနံပါတ်နဲ့မှတ်နေရမှတ်တဲ့ခါတော့သောသောပိုင်းကမယုံကြည်ပဲမလို့သေချာမှတ်ကြည့်တဲ့ခါတော့ဝိပဿနာဉာဏ်နေတဆင်းနဲ့တဆင်းတဆင်းနဲ့တဆင်းဖြစ်ဖြစ်ဖြစ်ဖြစ်လာသောသောပိုင်းကမဟာသီဆရာတော်ဘုရားကြီးကချင်းနေအင်းသွားတယ်လို့မှတ်တယ်ရက်တယ်လို့မှတ်တယ်ထိုင်တယ်လို့မှတ်တယ်လျောင်းတယ်လို့မှတ်တယ် ဒါပထမပိုင်းအစာပိုင်းနဲ့တူပါရဲ့နောက်ပိုင်းဆိုလို့ရှိရင်ပထဝီဓာတ်ဒီသောဓာတ်အာဘောဓာတ်ဝါယောဓာတ်ယုံနာနေအနိစ္စဒုက္ခအနတ္တတွေခွဲခြားပြီးတော့သေချာပြမနဲ့တူပါရဲ့လို့အဲ့ဒီလိုတွေးတယ်နောက်တော့မဟုတ်ပါဖြစ်ချင်တော့ဘုရားကြီးဩအစပိုင်းနဲ့ဒီတိုင်းနဲ့မှတ်ရမှာပဲသွားရင်သွားတယ်ပဲမှတ်ရမှာပဲရရင်ရတယ်မှတ်ရမှာပဲထိုင်တယ်ဆိုရင်ထိုင်တယ်ပဲမှတ်ရမှာအစပိုင်းလည်းဒီတိုင်းမှတ်ရမှာပဲအလယ်ပိုင်းလည်းဒီတိုင်းမှတ်ရမှာပဲ နောက်ဆုံးရောက်သွားတဲ့အခါတော့လည်းဒီတိုင်းမရမှာပဲဆိုတော့မာစီဆရာတော်ဘုရားကြီးကသဘောပေါက်သွားတယ်။အဲဒီရောက်မှပဲသူကတထုံမင်းကဇေတော်ဆရာတော်ဘုရားကြီးပြတတ်တဲ့တရားနည်းကိုသူကြည်ကြည်နက်နက်နဲ့လက်ခံယုံကြည်လာတယ်တဲ့။ဒီတိုင်းမှာပဲမဟာစီတရားကိုမဟာစီတရားဆိုတာမဟာစီဆရာတော်ဘုရားကြီးကဘုရားရဲ့ဒေသနာတွေကိုပြောပြလို့မဟာစီပြောပြလို့မဟာစီတရားလို့ပြောရတာပေါ့။ဘုရားတရားပါပဲ။အဲ့ဒီတရားကို အာမထုတ်ကြတဲ့ပုဂ္ဂိုလ်တွေဖောနာပိနာစသည်တွေကိုမမှတ်ဘူးတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကမယုံကြည်ဘူးပေါ့မယုံကြည်တာမဆန်းပါဘူးအဲအဲ့ဒီကိုရင်ကလည်းမယုံကြည်လို့မမှတ်ခဲ့ဘူးနည်းနည်းလေးစိတ်ဝင်စားလို့လေ့လာကြည့်တဲ့အခါတော့ယုံကြည်ယုံကြည်မှုတွေသူရလာတာပေါ့မြတ်စွာဘုရားရဲ့တရားဘုံတော်ထဲမှာလည်းပါတယ်တန်ဒိဋ္ဌိကောတဲ့ကိုယ်တိုင်အားထုတ်ကြည့်လို့ရှိရင်မြတ်စွာဘုရားရဲ့တရားကဘယ်သူမှမမြင်နိုင်တွေ့နိုင်တဲ့ တရားပဲတဲ့တန်တိဋ္ဌိကောတဲ့လောကမှာတရားဆိုတာရှားပေါ်တင်ကြည့်လို့ရှိရင်ခြူတဲ့အရာကလူတိုင်းသိနိုင်စားဆိုတာရှားပေါ်တင်ကြည့်ရင်ငန်းတယ်ဆိုတာလူတိုင်းသိနိုင်မိကန်ကြည့်လို့ရှိရင်လူတိုင်းဘယ်လိုသိနိုင်လို့ရေခဲကန်ကြည့်လို့ရှိရင်လူတိုင်းမသိနိုင်ဘူးလားဒီတရားကလည်းဒီတိုင်းပဲမဟာသီဆရာတော်ဘုရားကြီးပဲမှတ်မှတ်သာမဏေကျော်ဆိုတဲ့ကိုရင်ပဲမှတ်မှတ် ဟောဒီယောဂီတွေအမျိုးသားတွေပဲမှတ်မှတ်ယဟန်တွေပဲမှတ်မှတ်သိခါရှင်တွေပဲမှတ်မှတ်ကိုယ်တွေပဲမှတ်မှတ်အမျိုးသမီးတွေပဲမှတ်မှတ်ရန်ကုန်မြို့ကပဲမှတ်မှတ်ရန်ကုန်မြို့မဟုတ်တဲ့ပြည်ပြည်မြို့တွေကပဲလာမှတ်မှတ်မြန်မာနိုင်ငံကပဲမှတ်မှတ်မြန်မာနိုင်ငံမဟုတ်တဲ့ဟိုနိုင်ငံသားတွေကပဲလာမှတ်မှတ်ဒီတရားမှတ်လို့ရှိရင်ကိုယ်ကိုယ်တိုင်တွေ့ပြီးတော့ယုံကြည်သွားကြတာပဲကိုယ်ကိုယ်တိုင်အားထုတ်လို့ရှင်ကိုယ်ကိုယ်တိုင်ယုံကြည်သွားတာပဲယောဂီတွေကခုနသောသောပိုင်းကပြောခဲ့တဲ့မဟာသီဆရာတော်ဘုရားကြီးက သူ့ဝိပဿနာရှုနည်းကမက်ဖို့နိဗ္ဗာန်တို့ဘလောက်ဆက်ရောက်စီနိုင်တာလဲလို့အမြန်ဆက်ရောက်စီနိုင်တယ်ယောဂီတွေကအမြန်ဆိုပေမဲ့လို့တဘဝတို့တစ်နှစ်တို့တော့ပိုးပြီးတော့မြန်မှာမဟုတ်ပါဘူးနော်ယောဂီတွေအဲ့လောက်ပဲမြန်မယ်လို့ထင်တာမဟုတ်လားဘလောက်ကြည့်လို့မြန်တယ်ဆိုတာကဘလောက်မြန်နိုင်မှထင်လို့ယောဂီတွေယောဂီဖြစ်ဦးလို့ပြောတဲ့ပုဂ္ဂိုလ်မောလာပြီဘလောက်ကြာမြန်မထင်တော့လို့ 3လလောက်3ပတ်ဟာ3ပတ်ဆိုတော်တယ်တော်တယ်တော်တယ်ဘလောက်တော့ဟင်3နိုင်ဟာသူကဘူတော်သွားပြီနော်ကဲမဟာသီဆရာတော်ဘုရားကြီးကဘယ်လိုပြောထားလဲသူကမဟာသီရဲ့ဘူတော်နေပြီထင်တယ်ကဲမဟာသီဆရာတော်ဘုရားကြီးကဘယ်လိုပြောခဲ့တော့ဘုရားကဘယ်လိုပြောခဲ့တော့ဉာဏ်နဲ့ဆိုတာဘယ်လောက်ဉာဏ်နဲ့တော့ဆိုတာဘုရားလည်းပြောတယ်မဟာသီဆရာတော်ဘုရားကြီးလည်းပြောတယ် ရားပြောတဲ့စကားတွေကိုနှင်းညမ်းပြုပြီးတော့မာသီဆရာတော်ဘုရားကြီးကသူ့ရဲ့လက်တွေ့လှုပ်ဆောင်နေတဲ့အတွေ့အကြုံတွေအရာမာသီဆရာတော်ဘုရားကြီးကပြောခဲ့တယ်ဘုရားပြောခဲ့တဲ့စကားတွေကိုလည်းမာသီဆရာတော်ဘုရားကြီးကမိန့်တော်မူခဲ့တယ်ယောဂီကြီးပြောပြမယ်ဘုန်းကြီးတို့သာသနာရိပ်သာမှာတဲ့မာသီဆရာတော်ဘုရားကြီးပြောတာနော်ဟိုးတာမီကျော်ကိုရင်ကသူအသက်18နှစ်လောက်အရွယ်ကလေးကသူမာသီဆရာစာအုပ်တွေသူဖတ်တယ်သူလူလူလားလားနဲ့ဖတ်တယ်အဲဒီက အင်မတန်သဘောကျစရာကောင်းတဲ့စာပိုင်လေးတွေတင်သူကအလွတ်ရကိုရင်တော့ရခဲ့တဲ့အလွတ်ရနေတဲ့စာသားလေးတွေအခုလည်းရနေတယ်အဲဒီစာသားလေးတွေရုပ်ပြမမဆီဆရာတော်ဘုရားကြီးရဲ့စာထဲမှာပါတယ်တက္ကပညာတုတ်တရားတော်တဲ့အဲ့ဒီတရားတော်ထဲမှာပါတယ်မဆီဆရာတော်ဘုရားကြီးပြောထားတဲ့စကားဘုန်းကြီးတို့သာသနာရိပ်သာမှာခုနှစ်ရက်လောက်ကြိုးကြိုးစားစားတင်းတင်းရင်ရင်အားထုတ်လို့မို့စိတ်တွေစင်ကြဲပြီးတော့စိတ်တဝိတ္တုတွေဖြစ်ပြီးတော့ ယုံနံကိုခွဲခြားသိတဲ့ယောဂီတွေပဲတဲ့ထောင်ပေါင်းတောင်းပေါင်းများစွာရှိတယ်အဲ့ဒီထောင်ပေါင်းတောင်းပေါင်းများစွာတဲ့မှာဒီယောဂီတွေပါအောင်ကျူးစားရမယ်မပါသေးရင်ပေါ့လေဘုန်းကြီးတို့သာသနာ့ရေးတာမလာအထုကြတဲ့ယောဂီတွေထဲမှာအကြောင်းအကျိုးကိုသိမြင်မမြဲဆင်းရဲသဘောပဲအနိစ္စဒုက္ခအနတ္တပဲအဖြစ်အပျက်တွေပဲဖြစ်ပြနေတဲ့တရားတွေပဲအနိစ္စဒုက္ခအနတ္တတွေပဲလို့ သိမြင်တဲ့ယောဂီတွေတဲ့ထောင်ပေါင်းတောင်းပေါင်းများစွာရှိပါတယ်တဲ့အဲ့ဒီထောင်ပေါင်းတောင်းပေါင်းများစွာသောယောဂီတွေထဲမှာဟောဒီယောဂီတွေမပါသေးရင်ပေါင်းကျူးစားရမယ်ပါပြီးရင်ကိုရထားတဲ့အခြေအနေတဲ့တစ်ဆင့်မြင့်အောင်ဆက်ပြီးတော့ကျူးစားရအောင်မယ်။မာသီကျတော်ဘုရားကြီးကဆက်ပြီးတော့ပြောသေးတယ်။ဝိပဿနာဉာဏ်ဤပြည့်စုံပြီးအရိယမဉဏ်ဖိုလ်ဉဏ်ကိုရပြီလို့ ယုံကြည်စိတ်ချလောက်ရတဲ့ယောဂီတွေကထောင်ပေါင်းတောင်းပေါင်းများစွာပဲရှိမှထင်လားဘယ်လောက်ရှိမှထင်လဲယောဂီတွေယောဂီတွေဘယ်လိုထင်တော့ကိုထင်တာကိုပြောပါဦးတရားလားတစ်ထောင်လားဘယ်လောက်တုံးတစ်သောင်းလားဘယ်လောက်တုံးကိုကိုရှိမှထင်တာပြောပါဦးရှင်းတော့ကတော့ထောင်ပေါင်းများတောင်းပေါင်းများစွာရှိတယ်လို့မာသီဆရာတော်ဘုရားကြီးပြောခဲ့တယ်မို့လား မာသီဆရာတော်ဘုရားကြီးဘလောက်များများရှိတယ်လို့ပြောမှရှင်လေကိုရှင်းတာလေးကိုပါကိုပြောကြည့်ပေါ့မပြောရဘူးနော်မထင်တတ်တော့မပြောတော့လေအမောသက်တာတော့ယောဂီတွေရဲ့ပလင်မောထိုင်းနေရတဲ့ဘုန်းကြီးကတော့ပြောရမယ်ကိုတရားကြီးတော့ပြောနေရတာပဲယောဂီတွေကမပြောလဲပြောနေရတာမောတာပေါ့ယောဂီတွေကဲမာသီဆရာတော်ဘုရားကြီးကဘယ်လိုပြောတော့ဆိုတော့ အရိယာမဉဏ်ဖုန်ဉဏ်ရပြီလို့ယုံကြည်စိတ်ချ၍လောက်ရတဲ့ယောဂီတွေထောင်ပေါင်းများစွာရှိတယ်ဘယ်လောက်ရှိတော့ထောင်ပေါင်းများစွာဆိုတာတစ်ထောင်ကပါမလားနှစ်ထောင်ကိုကပါမလားသုံးထောင်လေးထောင်ကိုကပါမလားထောင်ပေါင်းများစွာလေအာရစရာကောင်းလိုက်တာဟိုးစပြီးတော့16နှစ်အရွယ်တုန်းကကိုရင်လာအဲ့ဒီစာသားလေးဖတ်ရလို့ရှိရင်တော့ မာစီဆရာတော်ဘုရားကြီးကိုကြည်ညိုတဲ့သရာတရားနဲ့ယုံကြည်နိုင်မှာမဟုတ်ဘူးကိုကိုယ်တိုင်အားထုတ်ကြည့်တဲ့အခါတော့ဩဆရာတော်ဘုရားကြီးကဒီလိုမိန့်ထားတယ်အင်မတန်ငါတို့ကရှင်နေတဘဝအားထုတ်လို့လည်းမရနိုင်ဘူးနဘဝအားထုတ်လို့လည်းမရနိုင်ဘူးသုံးဘဝလေးဘဝငါးဘဝစသည်အားထုတ်လို့လည်းနိဗ္ဗာန်မရနိုင်ဘူးလို့ထင်တယ်ဟောမာစီဆရာတော်ဘုရားကြီးကတော့ဒီလိုပြောထားတယ်ရတဲ့ပုဂ္ဂိုလ်တွေရှိတဲ့ဒီငါတို့လည်းရအောင်ကြိုးစားမယ်စသဖြင့်ဒီလိုတရားတွေဖြစ်တာ အာထုတ်ကြည့်တဲ့အခါရောက်တော့ဒါကတော့အရေးအတွက်ပြောတာပေါ့အချိန်ကာလမပြောသေးဘူးအချိန်ကာလပြောတဲ့စကားလေးတွေရှိသေးတယ်မသိဆရာတော်ဘုရားကြီးပြောထားတာဘယ်မှာပြောထားတော့ဆိုတော့သူဟောထားတဲ့တရားတွေထဲမှာတန်လေခတုတ်တရားတော်ဆိုတာရှိတယ်ပထမတွဲရဲ့ဒုတိယတွဲရဲ့နှစ်တွဲရှိတယ်အဲ့ဒီနှစ်တွဲတွေကဒုတိယတွဲမှာဆရာတော်ဘုရားကြီးကမိန့်ထားတယ်ဘုန်းကြီးတို့သာသနာရိပ်သာမှာ9ရက်လောက်နဲ့ ဝိပဿနာဉာဏ်ပြည့်စုံသွားကြတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်တွေကတော့အလွန်ပဲရှားပါတယ်အလွန်နည်းတယ်လို့ပြောတာပေါ့ရက်20ကျော်တလအတွင်းညွန်ကြားတဲ့အတိုင်းတင်းတင်းရင်ရင်ကြိုးကြိုးစားစားနဲ့ရှုမှတ်ရင်တဲ့ဝိပဿနာဉာဏ်ရက်20ကျော်တလအတွင်းမှာပြည့်စုံသွားကြပါတယ်တဲ့တချို့လည်းပဲ တလားကျော်နှစ်လားလောက်မှပြည့်စုံတာတွေရှိပါတယ်တချို့လဲသုံးလားလောက်မှပြည့်စုံတာတွေရှိပါတယ်ကဲမာသီဆရာတော်ဘုရားကြီးကမက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့ဝိပဿနာရှုနည်းကိုသူကဂုံကျူးဝိသေသနာတွေနဲ့ပြုထားတယ်တချိန်တော့ကတော့မာသီဆရာတော်ဘုရားကြီးကိုကိုယ်မချင်းကိုရှင်တယ်လို့ထင်မိပါတယ်အခုချိန်ကတော့ဆရာတော်ဘုရားကြီးမိန့်ကြားထားတဲ့စကားကိုတရားတရားရှိတိုင်းတင်ပြီးတော့ အဲဝမ်းသာပါတယ်စိတ်ထဲမှာအမတန်မှဆရာတော်ဘုရားကြီးကိုကြည်ညိုလဲကြည်ညိုလဲလေးစားလဲလေးစားတယ်အဲ့ဒီလိုဖြစ်အောင်လဲကြိုးစားရင်းစိတ်ကြီးပေါက်တယ်ဆရာတော်ဘုရားကြီးကဘလောက်ဆိုရင်ရနိုင်တယ်လို့ပြောထားတော့အများစံချိန်ကတော့တလားကန်တဲ့သူကောင်းကြီးကရေးထားတာအများစံချိန်တလားကန်တဲ့အများစုကြိုးကြိုးစားစားအထုတ်တဲ့ပုဂ္ဂိုလ်ဆိုတလားလောက်နဲ့ပြည့်စုံတယ်အားရစရာကောင်းလိုက်တာသူသူ သူဝိပဿနာရှင်ကြီးကအဲ့ဒီလိုပြောထားတယ်အမြန်ဆိုတာကအဲ့ဒီအများစံချိန်တလားကလည်းဒီလောက်နဲ့လည်းယောဂီတွေကနာတာနားနေရတာပါပလင်မောကဘုန်းကြီးကပြောလို့တာနားတောင်နေရတာယောဂီတွေကတော့ယုံညင်မှယုံမှာပါယုံမှာလို့လည်းအတင်းပြောလို့မဖြစ်ပါဘူးကိုယ်သဘောကိုယ်အတိုင်းပါပဲယောဂီတွေယုံရလားယုံတဲ့သူအတန်ကနည်းတယ်အဲ့တော့မယုံတယုံကြီးကများဖို့မရပါနဲ့ ရာနှုန်းကြီးယုံတဲ့ပုဂ္ဂိုလ်လည်းပါရင်ပါမယ်85ဖြစ်ရာခိုင်နှုန်းယုံတဲ့သူပါယုံတဲ့သူလည်းပါရင်ပါမယ်90ရာခိုင်နှုန်း25ရာခိုင်နှုန်းယုံတဲ့သူလည်းပါရင်ပါမယ်လုံးဝမယုံတဲ့သူလည်းပါရင်ပါမှာပေါ့ယောဂီတို့မယုံလဲမတတ်နိုင်ဘူးလေကိုကိုယ်တိုင်အာမတုတ်ကြည့်သေးလို့ရှိရင်တော့ဒီလိုပါပဲစားမစားဘူးတဲ့သူကငံနေကြပဲသိလိမ့်မလို့တရားမစားဘူးတဲ့ပုဂ္ဂိုလ်ကဘဲချိုးတယ်ဆိုတာသိလိမ့်မလို့မိမကံဘူးတဲ့သူ ရေခဲမကန်ဘူးတဲ့ပုဂ္ဂိုလ်တွေကပူမအေးမှပဲသိလိမ့်မလို့တတိပဌံတရားတကယ်အာမထုတ်ဘူးတဲ့ပုဂ္ဂိုလ်ကျိုးကျိုးသားသားတင်းတင်းရင်းရင်းနဲ့အာမထုတ်ဘူးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့မာသီဆရာတော်ဘုရားရဲ့စကားကိုမယုံဘူးတာလည်းဒါမဆန်းပါဘူးဒီတော့မာသီဆရာတော်ဘုရားရဲ့သူထင်တဲ့အတိုင်းရှောက်ပြီးတော့သူသူ့အထင်လေးရှောက်ပြီးပြောနေသလားဆိုတော့ဒီလိုတော့လည်းမဟုတ်သေးဘူးသူ့ကိုယ်ရင်းနဲ့သူ့လုပ်ငန်းစဉ်မှာတခါလဲတွေ့ကြုံရတဲ့အတွေ့အကြုံတွေကိုသူက အဲပြောပြတာပါပဲဒါပေမဲ့မြတ်စွာဘုရားကတော့ဘယ်လိုပြောခဲ့တော့ဆိုတာကိုလည်းပဲမာသီဆရာတော်ဘုရားကြီးကမိန့်တော်မူခဲ့တယ်မဟာတတိပဌာနာတုတ်မြင်ကုန်ပိုင်းမှာမြတ်စွာဘုရားမိန့်တော်မူခဲ့တာကယဟန်တို့တဲ့ဒီတတိပဌာန်တရား၄ပါးပွားများအားထုတ်လို့ရှိရင်အကြာဆုံး9နှစ်အမြန်ဆုံး9ရက်အားထုတ်လို့ရှိရင်အနာဂံယဟနာသို့မဟုတ် အနာဂံဖြစ်နိုင်တယ်အနာဂံယဟနာဖြစ်ပြီဆိုမှတော့သောတာပန်တက္ကရာငါဆိုတာသူပြောเสียမလို့တော့ဘူးပေါ့မြတ်စွာဘုရားကအကြာဆုံးဘယ်လောက်လို့ပြောတော့ခုနှစ်နှစ်အမြန်ဆုံးဒါလည်းအာထုတ်တဲ့ပုဂ္ဂိုလ်အပေါ်မှာမူတည်သေးတယ်အာထုတ်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဘယ်ပုဂ္ဂိုလ်ကိုရှင်မြုံပြီးတော့မြတ်စွာဘုရားအဲ့ဒီတကားပြောခဲ့တာလေဆိုတော့သူကဉာဏ်အလဲအလဲစားရှိတဲ့ နေရပုဂ္ဂိုလ်ကိုရည်ညွှန်းပြီးတော့မြတ်စွာဘုရားမိန့်တော်မူခဲ့တာပါတဲ့ဉာဏ်အမတန်ထက်မြက်တဲ့ဉာဏ်ပညာထက်မြက်တဲ့နေရပုဂ္ဂိုလ်ဆိုလို့ရှိရင်တော့ခုနှစ်ရက်ထက်လည်းပဲပို့ပြီးတော့ဉာဏ်နိုင်ပါတယ်တဲ့တချို့ပုဂ္ဂိုလ်များဆိုလို့ရှိရင်မနေ့ပိုင်းမြတ်စွာဘုရားပေးတဲ့တရားအထုတ်ကြီးကိုခံယူပြီးတော့အားထုတ်လိုက်တာညနေပိုင်းညနေခင်းရောက်တော့သူကမတရားတို့ဖို့တရားတို့တွေရသွားပြီအဲ့လောက်စီအောင်မြင်ရတယ်တချို့ပုဂ္ဂိုလ်တွေရောက်တော့ညနေခင်းဘုရားပေးတဲ့ကမ္မတန်ရှုမှတ်နည်းကိုခံယူ တရားတွေမှတ်လိုက်တာမနဲ့ချင်းရောက်တော့သူကမတရားလူကိုတရားလူကြီးရသွားတယ်တဲ့ဒါလည်းဘုရားမင်းတော်မူခဲ့တဲ့စကားအဲ့ဒီစကားတွေကိုမဟာသီဆရာတော်ဘုရားကြီးကဘုရားမြတ်စွာဘုရားဟောဒီလိုဟောတော်မူခဲ့တယ်အခုဒီသာသနာရိပ်သာမှာလာပြီးတော့တရားအထုတ်ကြတဲ့ယောဂီတွေနေမအားညမအားတရားရှုမှတ်ရအမှတ်တွေစက်နေအောင်မှတ်ရတလာကြီးမှတ်တယ်ဆိုလို့ရှိရင် ဘာလို့အဲ့ဒီမဲ့ပုံနိဗ္ဗာန်ကိုဘာလို့မရနိုင်ရမှာလဲတဲ့တလာကြီးတော့နေမညာမအမှတ်သေးတာပဲတဲ့မာစီဆရာတော်ဘုရားကြီးကအဲ့ဒီလိုပြောတယ်အဲ့ဒါယောဂီတို့အမြင်ဆိုရဲဘလောက်မြင်လဲဆိုတာအဲ့ဒါကတော့ဘုရားစကားရောမာစီဆရာတော်ဘုရားကြီးကသူ့အတွေ့အကြုံရပြောတဲ့စကားရောဒါတော့သိသွားကြပြီအဲ့ဒီတတိပဋ္ဌာန်ရှင်ဤဝိပဿနာရှင်ဤကိုဒီ တရားဟောတဲ့ဘုန်းကြီးကကိုရင်ဘဝတုန်းကအဲ့ဒီမဟာသီဆရာတော်ဘုရားရဲ့စာအုပ်ဒီဖတ်အဲသူတရားတွေလည်းစွမ်းနိုင်သမျှမှတ်ရဟန်းဖြစ်ခါနည်းရောက်တော့မန္တလေးမြို့ကယရနာဘုံစိမ်မစိမ်မစိမ်မနာပေါ့လေယရနာဘုံသာသနာ့ရိပ်သာဆိုတာရှိမဟာသီသာသနာ့ရိပ်အဲ့ဒီသာသနာ့ရိပ်သာမှာကိုရင်ဘဝနဲ့သွားအားထုတ်ခဲ့မရဗုဒ္ဓမြို့မဟာကဏ္ဍဝကျောင်းမှာယဟန်ဖြစ်ယဟန်ဖြစ်ပြီးတော့ယဟန်ဖြစ်ပြီးပြီးချင်းရန်ကုန်မြို့မဟာသီသာသနာ့ရိပ်သာကိုလာအားထုတ် အာထုတ်ပြီးတော့ပိဋကပညာတွေဆက်ပြီးတော့သင်ဇာမိဘတွေဘာတွေပြီးပြီးတဲ့အခါတော့ကျေးဇူးတော်ရှင်ပဏိကာရမရှိတမုတ်သာသနာ့ဤသာဆရာတော်ဘုရားကြီးမဟာသီသာသနာ့ဤတာထဲမှာဩဝါဒသရိယဆရာတော်ကြီးအဖြစ်နဲ့သတင်းသုံးခဲ့စဉ်ကဆရာတော်ဘုရားကြီးရဲ့မေတ္တာရိပ်ကိုခိုလုံပြီးတော့မဟာသီဆရာတော်ဘုရားကြီးကြားတဲ့တရားနည်းဒီကိုကိုယ်တိုင်လည်းထပ်မံပြီးတော့အာထုတ်ခဲ့ရပါတယ်။ ကျေးဇူးတော်ရှင်ပါဏိတာရမရွှေတောင်ကုန်းသာသနာ့ဤတာဆရာတော်ဘုရားကြီးနဲ့မဟာသီဆရာတော်ဘုရားကြီးတို့ရဲ့နိနာနိပြတွေကိုခံယူရတဲ့အခါရောက်တော့ခံယူပြီးကျင့်သုံးလိုက်တဲ့အခါရောက်တော့မဟာသီဆရာတော်ဘုရားကြီးခုနမဲ့ဖို့နိဗ္ဗာန်တို့အမြန်ဆက်ရောက်စေနိုင်တော့ဝိပဿနာရှုရအဓိပ္ပာယ်လေးကိုပို့ပြီးတော့နားလည်သဘောပေါက်လာပါတယ်မဟာသီဆရာတော်ဘုရားကြီးကယောဂီတွေဘယ်ချိန်ထားရတာတော့မဟာသီဆရာတော်ဘုရားကြီးရဲ့ဒီမှာစီကံဥပဒေတွေအရာကမနဲ့3နာရီထားရတာနော် ညဆိုရင်တော့ဘယ်ချိန်ပြန်အိပ်ရတာလဲ9နာရီအိပ်ရတာဟုတ်ပြီယောဂီတို့ မာသီဆရာတော်ပြည့်ရဲ့သူကိုယ်တိုင်ထွင်ထားတာလားဒီလိုတဏှာကြီးဈဉံရှောင်းမှတ်တဏှာကြီးထိုင်မှတ်ဒါမဟာစီနီးလားမဟာစီထွင်ထားတာလားယောဂီတွေဘယ်လိုထင်တော့မာသီဆရာတော်ပြည့်ထွင်ထားတာပါနော်อืมမာသီဆရာတော်ထွင်တာလားဖះထွင်ခဲ့တာလားဆိုတော့နားထောင်ကြည့်အောင်နော်မြတ်စွာဘုရားက နိုးနိုးကြာကြာကြိုးစားပြီးတော့အားထုတ်ရမယ်ဆိုပြီးတော့မြတ်စွာဘုရားမိန့်ကြားတော်မူပြီးတော့နိုးနိုးကြာကြာကြိုးကြိုးစားစားအားထုတ်ပုံကိုမြတ်စွာဘုရားမိန့်တော်မူခဲ့တယ်။ဣဒဘိခဝေဘိက္ခုဒီဝတံစင်ကမေနနိတ္တဇာယအာဝရဏီယေဟိဓမ္မေဟိစိတ်တံပရိသောတေတိတဲ့ယဟန်တို့တဲ့ယဟန်တို့ဆိုတာယဟန်တွေကိုကောင်းတက်ပြီးခေါ်လိုက်တာပါပဲ။ တရားအထုတ်တဲ့ယောဂီပုဂ္ဂိုလ်ဆိုတာတနေ့လုံးနဲ့နေ့ပိုင်းမှာမနေ့6နာရီကစပြီးညည6နာရီအထိ အချိန်ဘယ်လောက်ကြာလဲ12နာရီကြာတယ်အဲ့ဒါနေ့ပိုင်းအချိန်လို့ခေါ်တယ်အဲ့ဒီနေ့ပိုင်းအချိန်မှာ3ပိုင်းပိုင်းလိုက်ပါတဲ့3ပိုင်းပိုင်းလိုက်လို့ရှိရင်တစ်ပိုင်းတစ်ပိုင်းမှာဘယ်နှနာရီရှိသွားမလဲ4နာရီရှိမယ်အဲ့ဒီ3ပိုင်းနေ့တစ်နေ့လုံးနဲ့ စင်ကမေနဈဉ္ဉံလျှောက်ပြီးတော့မှတ်ပါတဲ့ဒါဘုရားပြောခဲ့တာနိတ္တဇာယထိုင်ပြီးတော့မှတ်ပါတဲ့ဒါဘုရားပြောခဲ့တာဘာလို့ရမှာလဲဆိုတော့ဘာအတွက်မှတ်ရတာလဲဆိုတော့အာဝရဏီယေဟိဓမ္မေဟိစိတ်တံပရိတောတေတိတဲ့ယောဂီတရားမှတ်တဲ့အခါမှာယောဂီအမှတ်ကောင်းနေတဲ့အချိန်လေးမှာအမှတ်အမှတ်တွေပြတ်တော့အမှတ်တွေကျဲတော့အမှတ်တွေကျတော့ တရားတွေမကောင်းလုပ်တတ်တဲ့တရားတွေရှိတယ်တဲ့ဝိပဿနာဉာဏ်တွေကိုအနှောင့်အယှက်ပေးတဲ့တရားဝိပဿနာဉာဏ်တွေမဖြစ်အောင်နှောင့်ယှက်တတ်တဲ့တရားမဉဏ်ပုံဉာဏ်တွေမဖြစ်အောင်နှောင့်ယှက်တတ်တဲ့တရားတွေရှိအဲဒီတရားတွေကဘာတွေလဲဆိုတော့အတန်ကောင်းလေးကြားခြင်းနဲ့အသင်ကောင်းလေးမြင်ခြင်းနဲ့အနံကောင်းလေးနမ်းနမ်းရှုခြင်းနဲ့အရသာကောင်းလေးစားခြင်းနဲ့အတွေ့အထိကောင်းလေးတွေ့ထိခြင်းနဲ့အဲဒီလိုကာမဂုဏ်၅ပါးအာယုန်တရားတွေကိုလိုလားတတ်မှတ်တဲ့ တဏှာတဲ့အဲ့ဒီတဏှာလည်းပဲဝိပဿနာဉာဏ်မဖြစ်အောင်ဟန်တားတဲ့စိတ်ပြက်တယ်စိတ်ဆိုးတယ်စိတ်ညစ်တယ်စိတ်တက်ကြတယ်စိတ်အားငယ်တယ်စတဲ့အဲ့ဒီလိုဒေါသတွေကလည်းပဲဒီဝိပဿနာဉာဏ်ကိုမဖြစ်အောင်ဖြစ်နေတဲ့ဝိပဿနာဉာဏ်ကြီးအာရော့သွားအောင်သူလှုပ်တတ်တယ်နောက်ပြီးတော့ပြင်းကြီးထိုင်ပိုင်းနေတဲ့အိတ်ချင်လာတဲ့ငိုက်လာတယ် အိတ်ချင်လာတယ်ငိုက်လာပြီဆိုလို့ရှိရင်အဲ့ဒါဝိပဿနာဉာဏ်နဲ့ဖြစ်တော်အမှတ်တည်လွတ်သွားပြီအမှတ်တည်ကျဲသွားပြီယောဂီဘယ်အချိန်မှအဲ့လိုတိနာမိတာဖြစ်ပြီးတော့ငိုက်တဲ့အိတ်ချင်တဲ့စိတ်တွေအဖြစ်များလေဘယ်အချိန်ဖြစ်များတော့မနေ့ပိုင်းလားနေ့လယ်ပိုင်းလားညနေပိုင်းလားနေ့လယ်ပိုင်းနေသွန်းစားပြီပေါ့နော်နေသွန်းစားပြီအချိန်မှာအဲ့ဒီအိတ်ငိုက်ပြီဆိုလို့ရှိရင်လည်းပဲအမှတ်တည်လွတ်သွားပြီဝိပဿနာဉာဏ်နေမဖြစ်တော့မဉဏ်ပူဉဏ်ဝေးသွားပြီ အဲ့ဒါတွေကနှောက်ရှက်ပြတတ်တဲ့တရားတွေနိဝရဏတရားလို့ခေါ်တယ်အာဝရဏီယတရားလို့လည်းခေါ်တယ်။ဖောင်းနေပင်နေလေးမှတ်လိုက်ပါရဲ့ဟိုးရိတ်တာကျင်ကစူးစူးညံညံအဟုတ်တဲ့အတန်ကြီးကြားတဲ့ခါတော့အဲ့ဒီအတန်ကြီးအကျိုးတွေပြီးရောက်သွားဟိုမနစ်ကငါတို့ဘယ်လိုကစားခဲ့တာဒီနှစ်တော့ဒီရိတ်တာတွေရောက်နေတယ်ရိတ်တာတွေကလည်းစီးကန်းတွေကလည်းများပါပြီတဲ့နဲ့မများဘူးလားယောဂီတွေဒီလာလာမှားနေလို့ဒါဆိုရင်တော့ အဲဒီလိုအတွေးတွေရှောက်ပြီးတော့ဖောင်းနာပိန်နာပေါ်မှာစိတ်ကလေးကမရောက်ဘဲနဲ့ရှောက်ပြီးတွေးနေရဆိုလို့ရှိရင်ယောဂီတွေအမှတ်လွတ်နေတာလားအမှတ်ရှိနေတာလားအမှတ်လွတ်နေလို့ရှိရင်ဝိပဿနာဉာဏ်ဖြစ်ပါမလားအဲဒီလိုအတွေးတွေပေါ်လာပြီဟိုရောက်ကြည့်ရဟိုတွေးတွေတွေးတွေးလာပြီဆိုလို့ရှိရင်အဲ့ဒါဝိပဿနာဉာဏ်ကိုအနှောင့်အယှက်ပေးတယ်တဲ့သူကအင်းငါလာတာမှားပြီမှားပြီဒီမှာဆိုလို့ရှိရင်ိတ်ချင်းလည်းလည်းမအိပ်ရစားချင်းလည်းလည်းမစားရစားတဲ့ခါတော့ဘလို့စားရမလဲ သွားတဲ့အခါဘယ်လိုသွားရမလဲငါမှားပြီမှားပြီအဲ့ဒီလိုတွေးတာဟာနောင်တရတယ်လို့ခေါ်တယ်အဲ့ဒီလိုရတဲ့နောင်တတွေကလည်းပဲအဲ့ဒါကိုတရားကိုအမှတ်တည်းကျဲသွားအောင်လုပ်တယ်ဝိပဿနာဉာဏ်တွေမဖြစ်အောင်လုပ်တတ်တယ်တဲ့အင်းမဟာစီနီးကငါအရင်တုန်းကမှတ်ဘူးတဲ့တရားနည်းတွေလည်းမတူဘူးအရင်တုန်းကငါရုပ်ရုပ်ရုပ်ရုပ်နာနာနာနာနဲ့လို့မှတ်ဘူးတာอืมငါကဝင်လေထွက်လေမှတ်ဘူးတာ ငါကဓာတ်ဒီပရမတ်ဒီကလတ်ဒီခွဲပြီးတော့မှတ်ခုတာယောဂီကမှတ်ခုတယ်လည်းဒီပါရဲ့နော်သုံးကြီးကရန်ကုန်သူရန်ကုန်သားသုံးမှာပေါ့အင်းငါကအနိစ္စဒုက္ခအနတ္တဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့ရှိခဲ့တာမဟာစီကအဲ့ဒီတိုင်းမဟုတ်ဘူးသွားရင်သွားတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်ဖောင်းရင် ဖောင်းတယ်ပင်ရင်ပင်တယ်သူတရားကတစ်မျိုးပဲတချို့ကလည်းတွေးတတ်တယ် အဲ့ဒီလိုတွေးနေလို့ရှိရင်ဒီဝိပဿနာတရားအပေါ်မှာမယုံတယုံဖြစ်နေပြီအဲ့ဒါဝိသိကိစ္စခေါ်တယ်အဲ့ဒီဝိသိကိစ္စဖြစ်နေလို့ရှိရင်လည်းအမှတ်တွေကလွတ်ကုန်ပြီဝိပဿနာဉာဏ်นี่ဖြစ်ရမယ်ဝိပဿနာဉာဏ်นี่မဖြစ်တော့ဘူးမဉာဏ်ဘုံဉာဏ်นี่ဝေးရောအဲ့ဒီလိုအနှောက်အယှက်ဖြစ်တတ်တဲ့အနှောက်အယှက်ပေးတတ်တဲ့တရားတွေမှာစိတ်ကိုကင်းဝေးသွားအောင်တဲ့ထိုင်ပြီးတော့လည်းမှတ်ရမယ်ဉာဏ်လျှောက်ပြီးတော့မှတ်ရမယ်ဘလောက်ဘလောက်မှတ်မှာတော့တစ်နေ့လုံးဆိုလို့ရှိရင် တစ်နေ့လုံးမှမှာ7နာရီလုံးမှမှာဘုရားကအမှတ်တော့မလို့ပြောလားမပြောဘူးတစ်နေ့လုံးမှတ်ရမယ်ယောဂီတွေဒီမှာတော့မမှတ်ရဘူးလားဘုရားနည်းကိုမာသီဆရာတော်ဘုရားကြီးကတရုပ်ခေါ်ပေးနေလက်တွေ့လက်တွေ့လိုက်နာကျင့်သုံးခိုင်းတာဘုရားကဘယ်လိုဆက်ပြောသေးတော့ဆိုတော့နေပိုင်း7နာရီပြီးတဲ့နောက်တော့ညပိုင်း7နာရီတဲ့ညနေ6နာရီကနေပြီးတော့မနေ့6နာရီအထိရောက်တော့လည်းပဲ7နာရီရှိတယ် အဲ့ဒီ7နာရီမှလည်းပဲတဲ့သုံးပုံပုံလိုက်ပါတဲ့သုံးပုံပုံလိုက်တဲ့အခါတော့ပထမတစ်ပုံကဘယ်နှနာရီကနေဘယ်နှနာရီဖြစ်ဖြစ်မလဲ6နာရီကနေပြီးတော့10နာရီအထိဘုရားဘာလို့ခိုင်းမယ်ရှင်လဲယောဂီတွေဘာလို့ခိုင်းမယ်ရှင်တော့တရားနာတဲ့အချိန်နာတရားထိုင်မှတ်တဲ့အချိန်မှတ် ဒီရင်လျှောက်ကြမဲ့အချင်းလျှောက်တော့စကားတွေဖောင်ဖွားနေအောင်ပြောတချို့လိုရတယ်လို့ပြောတယ်ဟုတ်လားပြောလို့ရတယ်လို့ပြောတယ်တချို့ကဒီလိတ်တာမဟုတ်ဘူးလေတချို့နေရာတွေမှာအဲ့လိုလုပ်လို့ရတယ်တဲ့တရားထိုင်မှတ်တဲ့အချိန်မှတ်လိုက်တဲ့သင်ညာဆောင်မှတဲ့အချိန်ရောက်တော့စကားတွေပြောလို့ရတယ်တဲ့ဆွေးနွေးလို့လည်းရတယ်တဲ့တချို့နေရာတွေကလေကြားတာပဲတွေ့တော့မတွေ့ဘူးပေါ့ယောဂီတွေတွေ့ဘူးလားမတွေ့ဘူးလေလျှောက်ကြည့်ကြအောင်ဒါဆိုရင်နော် ဘုရားကတော့အဲ့ဒီလိုပြောသလားမပြောဘူးလားဆိုတာနားတောင်ကြည့်နော်ယုံကြည်ရတိယပထမယာမံသင်္ကမိနနိသစ္စာယအာဝရဏီယေဟိတံမိစိတ်တံပရိသောတိတိတဲ့သူကပထမယံလို့ခေါ်တယ်6နာရီကနေပြီးတော့10နာရီအထိအဲ့ဒါပထမယံလို့ခေါ်တယ်အဲ့ဒီပထမယံမှာတဲ့ဘုရားကသင်္ကမိနာတဲ့ဉာဏ်လျှောက်ပြီးတော့မှတ်ပါ နိစ္စစာယထိုင်ပြီးတော့မှတ်ပါဘာတွေကိုအဲ့လိုမှတ်နေတဲ့အခါမှာဘယ်တရားတွေအဝင်မခံရဘူးလို့ဆိုတော့ကိုယ်စိတ်ထဲမှာအာဝရဏိယိဓမ္မိတဲ့ခုနနိဝရဏတရား၅ပါးလို့ခေါ်တဲ့ကပါဠိလိုပြောလို့ရှိရင်ကာမေသန္တာနိဝရဏတဲ့ဗျာပါဒနိဝရဏတဲ့သီနာမိဒနိဝရဏတဲ့ဥဒိစ္စကုက္ကုသနိဝရဏတဲ့ဝိသိကိစ္စနိဝရဏတဲ့မြန်မာလိုကတော့ခုနယောဂီတွေပြောပြီးပြီအဲဒီနိဝရဏတရားတွေကိုယ့်ရဲ့စိတ်ထဲမှာအဝင်မခံနေတဲ့ ဉာဏ်ဉာဏ်ရှောင်မှတ်တဲ့အခါမှာသလိုရှင်ဘယ်လန်းလဲသလိုရှင်ဘယ်လန်းလဲခြေတော်ကလေးဘုမစီကလေးကပ်ပါသွားပြီညာလန်းတယ်လို့မှတ်လို့ရှင်ညာလန်းနဲ့ခြေတော်ကလေးဘုမစီကလေးကပ်ပါသွားပြီကြွားတယ်ဆိုလို့ရှင်ကြွားတယ်ခြေတော်ကလေးဘုမစီကလေးကပ်ပါသွားပြီချတယ်ဆိုလို့ရှင်ချတယ်ခြေတော်ကလေးဘုမစီကလေးကပ်ပါသွားပြီကြွားတယ်လန်းတယ်ချတယ်လို့မှတ်လို့ရှင်တော့ဒီတိုင်းပဲအဲ့ဒီလှုပ်ရှားတဲ့အမှုအရာပေါ်မှာစိတ်ကလေးကပ်ပါသွားလို့ရှင်တဲ့အဲ့ဒီလိုကပ်ပါသွားအောင်မှတ်မယ်ဆိုရင်တဲ့ ခုနကဝိပဿနာဉာဏ်နဲ့မဖြစ်အောင်အနောက်ရှက်ပေးတတ်တဲ့အဲ့ဒီနိဝရဏတရားတွေတခုမှစိတ်ထဲမှာဝင်မလာနိုင်တော့ဘူးတဲ့အဲ့ဒီဝင်မလာနိုင်အောင်မိမိမှတ်ရတဲ့အာယုံအပေါ်မှာဈဉ္ဉံရှောက်မှတ်တဲ့တောက်တော်လည်းပဲတဲ့မှတ်ရတဲ့အာယုံလေးပေါ်မှာစိတ်ကလေးတက်နေအောင်မှတ်ပါတဲ့ယောဂီတွေဈဉ္ဉံရှောက်မှတ်တဲ့အခါတော့ခုနသုံးမျိုးနဲ့မှတ်ဖို့ပြောပြီးအဲ့ဒီလိုမှတ်တဲ့အခါရောက်တော့စိတ်ကလေးကဘယ်မှာရှိနေရတာတော့ ဘယ်လမ်းနဲ့ဆိုလို့ရှိရင်ဘယ်မှာစိတ်ကလေးကရှိရတာလဲလမ်းနဲ့ခြေတော်ကလေးပေါ်မှာစိတ်ကလေးရှိအောင်ထားရတယ်ကြွားတယ်လမ်းနဲ့ရှားတယ်လုံမလို့ဆိုလည်းဒီတိုင်းပဲပေါ့တချို့ကပြောကြတယ်ယောဂီတို့ရဲ့ကြားနေရမဟာစီယောဂီတွေရှင်ဉဏ်ရှောင်မှတ်တဲ့ဆိုဘယ်လမ်းနဲ့ညာလမ်းနဲ့ကြွားတယ်ချတယ်ကြွားတယ်လမ်းနဲ့ချတယ်မှတ်အဲဒီလိုမှတ်နေတဲ့အခါမှာမြင်မြန်သွားလို့ရလား အဲ့ဒီလိုမြန်မြန်မသွားပဲနဲ့နှင်းနှင်းလို့မှတ်နေတာအချို့သောပုဂ္ဂိုလ်တွေကပြောတယ်တဲ့မဟာစီကယောဂီတွေကဟန်လုံးနေကြတာတဲ့ယောဂီတွေဟန်လုံးနေတာမဟုတ်ဘူးလားသူတို့ပြောတာမမှန်ဘူးလားမမှန်ဘူးမမှန်ဘူးလို့ဘာလို့ပြောနေရတာယောဂီတို့ကစိတ်ကလေးကဘယ်မှာရှိနေတာလဲမှားရတဲ့အာယုံပေါ်မှာစိတ်ကလေးကရှိနေတာမဟုတ်လားဟန်လုံးချင်ဘူးဘယ်တော့မှအချိန်ရလို့လား ဟန်လို့ကိုစိတ်ကူးလိုက်တော့မှပေါ်လို့ရလို့လားအဲ့တော့ဟန်လို့တယ်ဆိုတာမှန်သလားမှားသလားမှားတယ်နော်อืมမှားတာကြီးပြောနေတဲ့ပုဂ္ဂိုလ်တွေကသနာကြရပါပဲကြားလားအဲ့လိုပြောတယ်လေပြောတယ်ဆိုတော့ပုဂ္ဂိုလ်တွေကအတန်ကြီးကြားရလားကြားဘူးလားမကြားဘူးလေနောက်တော့ကြားဘူးသွားပြီပေါ့ထိုင်တဲ့အခါမှာဆိုရင်ဖြည်းဖြည်းထိုင်ရတယ်ထားတဲ့အခါမှာဆိုဖြည်းဖြည်းလေးထားရတယ်ဒါကမာသီဆရာတော်ဘုရားကြီးအလကားကြီးထွင်လာတာမဟုတ်ဘူး မာဒီကြတော်ဘုရားကြီးကအမတန်စာတတ်တဲ့ပုဂ္ဂိုလ်ကြီးမြန်မာနိုင်ငံမှာတိပိတကတရာဆိုတဲ့ပုဂ္ဂိုလ်ကြီးရေရှိကလည်းရှိခဲ့ပါတယ်အခုလည်းရှိနေပါတယ်နောင်လည်းရှိနေဥမာဖြစ်ပါတယ်တိပိတကတရာသံဝဲဒီမအောင်လို့လည်းပဲအမတန်မှပိတကကိုကျွမ်းကျင်ရတဲ့အမတန်မှစာပေတတ်ကျွမ်းရတဲ့ဆရာတော်ဆရာတော်ဘုရားကြီးတွေမြန်မာနိုင်ငံမှာရှိကလည်းရှိခဲ့အခုလည်းရှိနေတယ်နောင်လည်းရှိဥမာပါပဲမဟာသီခေတ်ကာလမှာမဟာသီဆရာတော်ဘုရားကြီးကတော့ ဒါကတော့သာမဏေတော်ဆိုတဲ့ပုဂ္ဂိုလ်ရဲ့အယူအဆအတွေးအတွေးအမြင်ကိုပြောပါတယ်တိပိတကဒရဆရာတော်အားလုံးထက်မာစီဆရာတော်ဘုရားရပုဂ္ဂိစာတက်ယောဂီယုံလားဟွန်းယုံတယ်အနာတော့သိပြီးတော့အာမကောင်းနော်မယုံလည်းမတတ်နိုင်ဘူးလေမယုံမယုံလည်းမတတ်နိုင်ဘူးဒါကတော့တတ်တဲ့အကြောင်းပြောပြအဲ့ဒီတိပိတကဒရဆရာတော်လည်းမဟုတ်ဘဲနဲ့တိပိတကဒရသာမဘဲမအောင်လို့လည်းပဲ သာတတ်တဲ့ပုဂ္ဂိုလ်ကြီးတွေရှိတယ်မြန်မာနိုင်ငံအဲ့ဒီဆရာတော်ကြီးတွေတဲ့ကိုတတ်ချင်လည်းတတ်မယ်ကိုပြီးမတတ်ချင်တော့ရော့တော့မရော့ဘူးဓာန်တွေတော့ရှိမာသီဆရာတော်ဘုရားကြီးအဲ့လောက်တော့သာတတ်တယ်ယောဂီတို့ရဲ့မာသီဆရာတော်ဘုရားကြီးရဲ့မေတ္တာကြီးအောက်ကိုခိုလုံပြီးတော့မာသီတပည့်ခံယူထားလို့မာသီဆရာတော်ဘုရားကိုဒီလိုကြီးမားနှံဖွင့်ရမှုအမှန်တရားကိုပြောပြတယ်မာသီဆရာတော်ဘုရားကြီးကပိဋကစာပြီးအမတန်ကျွမ်းကျင်တယ် အဲ့လိုကျွမ်းကျင်တဲ့ဆရာတော်ဘုရားကြီးကသူထွင်ပြီးတော့ပြောထားတာမဟုတ်ဘူးသူကဘုရားဟောထားတဲ့စကားတွေပါဠိတော်ထာဂရာတိကာတွေနဲ့အညီသူကပြောတယ်ဟောတယ်ရေးသားအလွတ်ပြောတာမဟုတ်ဘူးတချို့ပုဂ္ဂိုလ်တွေကအဲ့လိုဘုရားစကားလည်းမကြည့်ဘုရားစကားရဲ့အဖွင့်ဖြစ်တဲ့အထာဂရာတိကာတွေလည်းမကြည့်ကိုထင်ရတွေကိုရှောက်ပြောကြတာလည်းရှိသေးတယ်အဲ့လိုရှောက်ပြောကြတာတွေကတော့ ယောဂီတွေခုနဟန်လုပ်နေတာလို့ပြောလို့ရှိရင်တချို့သောပုဂ္ဂိုလ်တွေကတို့တို့စကားတွေကိုယုံသွားမယ်ဆိုလို့ရှိရင်ယောဂီတွေမမှတ်ပဲနေလိုက်လို့ရှိရင်မှတ်တဲ့ကုသိုလ်တွေယောဂီတွေတတိတတိသမารဝရိယဉာဏ်ဖြစ်ပါမလားဈဉာဏ်ကြောက်တဲ့ကောင်ဖြည်းဖြည်းလို့သူကပြုမှုရတာကိုပြုမှုပြီးမှတ်လို့ရှိရင်တတိလည်းဖြစ်ယောဂီတွေတမတတိမဖြစ်ဘူးလားအဲ့ဒီမှားတဲ့အာယုံပေါ်မှာရောက်သွားကြောင်းကြစိုက်ပြရတဲ့ဝရိယကိုမဖြစ်ဘူးလားတတိလည်းဖြစ်တယ်ဝရိယလည်းဖြစ်တယ်အဲ့ဒီခုန ဘယ်လားနဲ့ညာလားနဲ့မှလို့ရှိရင်ဘယ်လားနဲ့ခြေတော့ညာလားနဲ့ခြေတော့ဘုံမှာစိတ်ကလေးကပ်ပါတော့အောင်တီးနေတဲ့တမာရီလည်းဖြစ်တယ်။အဲဒီတမာရီအားကောင်းလာရင်ဉာဏ်နေလည်းဖြစ်တော့တာဘောယုံနာနေလည်းမြင်တဲ့အကြောင်းကျိုးနေလည်းမြင်တဲ့အနိစ္စဒုက္ခအနတ္တလည်းမြင်လာတာလို့လို့မြင်လာတာပဲ။သူကအနိစ္စလို့ရှုစရာမလိုဒုက္ခလို့ရှုစရာမလိုအနတ္တလို့ရှုစရာမလိုပေါ်လာတဲ့အာရုံလေးကိုပေါ်လိုက်မှသာရှိ။ဖောင်းနေလို့ပေါ်လာလို့သူဖောင်းနေလို့ပဲရှိ။ဖောင်းကိုက်ကိုဖောင်းနေလို့ရှု၊ပိန်ကိုက်ကိုပိန်နေလို့ရှု၊ပူကိုက်ကိုပူနေလို့ရှု၊နာကိုက်ကိုနာကိုက်နာနေလို့ရှု။ ရတဲ့ကိုရတယ်လို့ရှုအဲဘယ်လန်းကဘယ်လန်းနဲ့ရှုညာလန်းကညာလန်းနဲ့ရှုစသဖြင့်သူဖြစ်ခဲ့ဖြစ်ခဲ့ကိုတော့လိုက်ရှုနေလိုက်ရှုနေလို့အဲ့ဒီရှုရတဲ့အာယုံလေးပေါ်မှာစိတ်ကလေးကကခနဲ့ကခနဲ့တည်သွားပြီဆိုလို့ရှိရင်အဲ့ဒီအရှုကအာယုံရဲ့တဘာဝတွေသိလာတော့တာပဲရုပ်တည်နာနေဒါစာရိတိတာမဟုတ်လက်တွေ့သိလာတာပဲအကြောင်းအကျိုးတွေကိုယ်တိုင်သိလာပြီကိုယ်တိုင်မြင်လာပြီဩပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါဖြစ်ပြီးပြက်ဆိုတာအနိစ္စဆိုတာအလိုအလိုလိုသူ့ဘာကိုမြင်လာတာတကယ်ကိုမြင်လာတာ ရှားသည်မဟုတ်ဘူးတွေးပြီးတော့သိတာမဟုတ်ဘူးဆရာပြောလို့သိတာမဟုတ်ဘူးတကယ်ကိုသိလာတာလားပေါ်ပဲပေါ်ပဲအောင်လေးကိုမှတ်နေရတယ်ယောဂီတွေနာရီဘလောက်ရှိသွားရောတနာရီနှစ်နာရီခွဲဘလောက်ကြီးကြားဟောမှာတော့သုံးနာရီရှိတော့နာရီဝက်ကကြံပြီးတော့နာရီဝက်ကဆက်ပြီးတော့လျှောက်ပြောအောင်မလို့ယောဂီနိုင်ဝကြီးဆိုတော့အကြာကြီးပဲနော်မကြာဘူးဟောမကြာဘူးပြောတဲ့ပုဂ္ဂိုလ်ကမရှိအောင်ဆိုကြတာပေါ့ ပြောကြရစကားမရှိတော့သူကြာသွားတယ်ပြောရင်ကဒီညမှာဟာလုပ်တယ်ဟာမလုပ်ဘူးဆိုတာကိုဘုရားကဘယ်လိုပြောခဲ့သလဲပိဋကစာပေတွေကဘယ်လိုခွန်ခဲ့သလဲရှင်းသူတော်ကောင်းကြီးတွေကဘယ်လိုမင်းခဲ့သလဲဆိုတာကိုမာသီဆရာတော်ဘုရားကြီးသူဟောတဲ့တရားတွေထဲမှာရေးသားထားပါတယ်ကျမ်းစာအနေနဲ့ပြောရမယ်ဆိုရင်ဝိလိဒပညာဆိုတဲ့ကျမ်းစာလည်းရှိတယ်အဲ့ဒီကျမ်းစာထဲမှာလည်းပါတယ်ထေရဂါထာဆိုတာလည်းရှိတယ်အဲ့ဒီထဲမှာလည်းပါတယ်အဲ့ဒီကမာသီဆရာတော်ဘုရားကြီး ပြောပြတဲ့ဂါထာပေါ့အဲ့ဒီဂါထာဘာလဲဆိုတော့ခံလို့တာဟုတ်သလားမဟုတ်ဘူးလားဆိုတာသက္ခုမတ္တယထာအန္တောသောတဝါပတိရောယထာပညဝါတယထာမူသောဘလဝါဒုဘလောရိဝါအထကိစေသမုပ္ပန္နိပယေထမတတာယိကံတဲ့အဲ့ဒီပါဠိရဲ့အဓိပ္ပာယ်က သက္ခုမတ္တယထာအန္တောတဲ့တရားရှုမှတ်နေတဲ့ယောဂီဆိုတာတဲ့မျက်စိမြင်ပေမဲ့လို့မျက်စိမမြင်တဲ့သူလိုပဲကျင့်ရမယ်မြင်ရတဲ့အာယုန်တွေထူးဆန်းအာယုန်တွေဘလို့အာယုန်တွေပဲမြင်ရမြင်ရမမြင်ရတဲ့သူလိုပဲကျင့်ရမယ်တဲ့အဲ့ဒီမြင်ရတဲ့အာယုန်ကိုယူဆိုင်မနေနဲ့တဲ့ကိုတရားအမှတ်ကိုပဲယူဆိုင်ပါတဲ့သောတာဝါဂတိရောယထာတရားရှုမှတ်နေတဲ့ယောဂီဆိုတာအတန်ကြီးကြားနေရပြီမလို့တဲ့ အဲ့ဒီအတန်တွေကိုမကြားရတဲ့သူလိုပဲနားထိုင်နေတဲ့သူလိုပဲပြုမှုကျင့်ကြံရမယ်ဘလောက်ထူးဆန်းတဲ့အတန်တွေဖြစ်နေပေမဲ့လို့အဲ့ဒီအတန်တွေကိုခရုမဆိုင်ဖက်နဲ့ကိုယ်အမှတ်ကိုခရုစိုက်ရမယ်တဲ့ဒါယောဂီနောက်ပြီးတော့ပညာဝါဒယထာမူသောတဲ့စကားပြောတတ်တဲ့ပညာရှိဖြစ်ပေမဲ့လို့စကားမပြောတတ်တဲ့အားလိုပဲကျင့်ရမယ်တဲ့ယောဂီတွေတဲ့စကား မလိုအပ်ဘဲနဲ့အကျိုးမရှိဘဲနဲ့စကားတွေပြောအဲ့လိုမပြောနဲ့စကားမပြောတတ်တဲ့လူမှလို့ကျင့်ရမယ်တတ်နိုင်လို့စကားနေရမယ်အဲစကားမပြောနဲ့ကျင့်ရလာပြီခုနကသူတို့ဟန်လို့တယ်မလုပ်ဘူးဆိုတဲ့စကားတော့ခုမှလာတာဘလဝါဒုဗလောရိဝါတဲ့ဘလဝါအင်းအားရှိတဲ့ပုဂ္ဂိုလ်ဖြစ်နေပေမဲ့လို့ဒုဗလောရိဝါအင်းအားမရှိတဲ့သူလိုပဲအတ္တဖြစ်ရ၏တဲ့အင်းအားရှိတဲ့ သူများထိုင်နေထားတယ်ဆိုလို့ရှိရင်အမတန်မှထိုင်တဲ့အခါလဲမြန်နေထားတဲ့အခါလဲမြန်နေသွားတဲ့အခါမှာဆိုလို့ရှိရင်အမတန်မြန်နေမကြမ်းမာတော့အင်းအားတွေကလည်းကုန်ပြီးတော့ချိနဲ့နေပြီအမတန်မှအားတွေကနေနေပြီအမတန်မှပြင်းထန်တဲ့ယောဂဝေဒနာခံစားလို့မအင်းအားတွေနေပြီးတော့နေတဲ့လူမမတယောက်ထိုင်နေဆိုလို့ရှိရင်ဖြည်းဖြည်းလေးဒုက္ခပြထိုင်ရထားပြီဆိုလို့ရှိရင်ဖြည်းဖြည်းလေးထားရ သွားတဲ့အခါမှာဆိုလို့ရှိရင်လည်းတဏှာကြီးဖြည်းဖြည်းဖြည်းဖြည်းလို့သူသွားရယောဂီဆိုတာအဲ့ဒီလိုပဲပြုမှုရတယ်ယောဂီဆိုတာထိုင်နေကြတဲ့အခါသွားတဲ့လာတဲ့အခါမှာမြင်မြင်သွားရမယ်ကြားမှလည်းလူသွားမယ်လို့အဲ့ဒီလိုသားဆိုသလားမဆိုဘူးသူကအဲ့လိုပဲရတယ်တဲ့သွားလို့ရတယ်သွားကြတဲ့อืมအဲ့လိုပြောလို့ရှိရင်တော့ဒါကသူကသာသိမတက်ချာရတဲ့ပုံကိုယ်ကြီးပဲလို့ယောဂီနားလည်သဘောပေါက်ထားကြသူကအဲ့လိုတွင်တွင်ပြောနေတယ်လို့ကြားရတယ် မြန်မြန်သွားတယ်ဆိုလို့ချင်းမြန်မြန်လှုပ်ရှားတယ်ဆိုလို့ရှိရင်တတိတမာရိဉာဏ်ကလိုက်မမီတော့ဘူးတတိတမာရိဉာဏ်ကဖြည်းဖြည်းလေးညီညီသားသားလေးသင်္သင်မွမွေးလေးရွာရွာလေးသူကပြုတ်ပြင်မှတတိတမာရိဉာဏ်ကပြီးအောင်လိုက်နိုင်တာတဲ့ဒါကြောင့်လူမမာလို့ကျင့်ရမယ်တဲ့အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ကျေးဇူးတော်ရှင်ဗဏိတာရမရှိတံဘုံသာသနာ့ဣတာဆရာတော်ဘုရားကြီးရှောက်ထားကြည့်တဲ့အခါတော့ အင်းလေအဲ့ဒီပုဂ္ဂိုလ်ဒီစာလေးလေသတိမထားမိလို့ဖြစ်ပါလိမ့်မယ်တဲ့ဆရာတော်ဘုရားကြီးကတန်းပြီးတော့အဲ့ဒီစာလေးကိုရွတ်ပြဘာလဲဆိုတော့ဝိသမဘူမိဘာကပတ္တံဥဒကတကတံဝိယနေသလောဟုတ်တော်ဟာဖြစ်စတိတဲ့တရားရှိမှနေတဲ့ယောဂီယဟန်သုံးငံသွားတဲ့အခါသွားဖို့ငါးဘုံကိုဖော်ပြတဲ့တကယ်လေးဖြစ်ပါတယ်အဲ့ဒီတကယ်လေးရအသေးပဲက သွားရမယ်နန်းကမကြီးမညာဖြစ်နေတယ်တဲ့ဂျိုင်းဖြစ်တဲ့နေရာဖြစ်လိုက်ဒီနေရာဂျိုင်းဟိုနေရာမြင့်လိုက်ဒီနေရာနှိမ့်လိုက်အဲ့လိုအနိတ်အမြင့်မကြီးမညာဖြစ်နေတဲ့လမ်းအဲ့ဒီလမ်းပေါ်မှာရေအပြည့်တင်ထားတဲ့လဲတဲ့သွားရရေအပြည့်တင်ထားတဲ့လဲရေတွေမပိတ်မစင်အောင်သွားလို့ရှိရင်လဲကိုဒုံမောင်းလို့ရပါမလားမြန်မြန်မောင်းလို့ရပါမလားဘယ်လိုမောင်းရမှာတော့ဖြည်းဖြည်းလို့မောင်းရ ငြိမ်ငြိမ်သက်သက်လေးမောင်းရဒါမှရေမဖိတ်မစင်တာတဲ့အဲဒီလိုပါပဲတဲ့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကငြိမ်ငြိမ်သက်သက်လေးတိမ်တိမ်မုံမုံလေးနဲ့သွားလာလှုပ်ရှားရပါတယ်တဲ့ခုနပါဠိကျေးဇူးတော်ရှင်ပါဠိဒါရမစေတောင်ကုန်သာသနာ့ဤသာဆရာတော်ဘုရားကြီးရွတ်ပြတဲ့ပါဠိရဲ့အဓိပ္ပာယ်အဲ့လိုအဓိပ္ပာယ်ရတယ်အဲ့ဒီစကားလေးတွေလည်းအဲ့ဒီပုံကိုယ်တွေသတိမထားမိကြလို့ဖြစ်ပါလိမ့်မယ်တဲ့ဒီတော့အဲ့ဒီလိုပြောနေကြတဲ့ပုံကိုယ်တွေ ဟန်လုံနေကြတယ်လို့ပြောတာပိဋကစာပေနဲ့ညီသလားမညီဘူးလားမညီဘူးမညီဘူးလို့ကောင်းကောင်းကြီးတို့မှတ်ထားရတချို့ကပြောတာကြားသေးတယ်ဘယ်လိုပြောကြတော့ဆိုတော့ခန္ဓာကိုယ်ထဲမှာနာတာကျင်တာပူတာအောင့်တာတောင့်တာတင်းတာယောဂီတရားဆိုင်မှတ်တဲ့အခါမတွေ့ရဘူးလားဘလောက်ကြာမှလည်းလို့ရှိရင်တွေ့ရလေ တဏှာဤပြည့်ကနီးမှတွေ့တာလားတဏှာဤမပြည့်ခင်စမှမှရှင်တွေ့တာလားတဏှာဤပြည့်ကနီးမှတွေ့တယ်နော်အဲ့လိုတရားတဏှာဤပြည့်အောင်ပြည့်ကနီးရှိအောင်မှတ်တဲ့အခါမှာနာရာတွေကျင်နာတွေပူရာတွေအောင့်နာတွေတောက်နာတွေတင်းနာတွေတွေ့ရတယ်အဲ့ဒီတွေ့ရတဲ့အခါမျိုးမှာဆိုရင်တချို့ပုဂ္ဂိုလ်တွေကသီးခံပြီးမှတ်မနေနဲ့တဲ့သီးခံပြီးမှတ်ရင်ကိုယ့်ကိုယ်ကိုညှင်းဆဲနေတာပဲ ကိုယ့်ကိုယ်ကိုညှင်းသေးတဲ့အတ္တကိလမထအကျင့်ကိုကျင့်နေတာပဲတဲ့အဲ့ဒါမှားတာပဲယောဂီတွေဟုတ်လားမဟုတ်ဘူးကနည်းနည်းတိုးတိုးလေးပြောတယ်ဆိုတော့သူတို့ကပြင်းနေတဲ့ဘက်ကိုသူတို့ကဘက်လိုက်နေတာနော်ယောဂီကပြင်းနေတဲ့ဘက်ဘက်လိုက်ဒီအဲ့လိုဆိုလို့ရှိရင်ယောဂီတရားပြောရမယ့်ပုဂ္ဂိုလ်ကပြောအားမရှိတော့သူတို့ကပြင်းနေတဲ့ဘက်လိုက်နေတာဆိုတော့ မာတိကြတော်ဘုရားကြီးကဘယ်လိုပြောတာလဲပြီးခံပြီးမှတဲ့အတတ်နိုင်ဆုံးပြီးခံပြီးမှတဲ့မာတိကြတော်ဘုရားကြီးက तू ကရမ်းပြောတာမဟုတ်လို့ तू ကဘုရားဟောခဲ့တဲ့စကားတွေကိုအများကြီးပြောပြမာတိကြတော်ဘုရားကြီးကမာတိကြတော်ဘုရားကြီးပြောပြတဲ့ဘုရားစကားတွေနားမတော်ရင်မလားနားမတော်ရင်လည်းခုဒီနားပဲရက်လိုက်တော့မာတိကြတော်ဘုရားကြီးအများကြီးပြောခဲ့တယ်စာတတ်တဲ့ပုဂ္ဂိုလ်ကြီးတကယ်စာတတ်တာ ကိုဖေကိုချီးမွမ်းတယ်လို့မထင်နဲ့နော်ဟုတ်လားကိုဆရာသမားကိုချီးမွမ်းတယ်လို့မထင်နဲ့တကယ်စတတ်တယ်တကယ်သူတော်ကောင်းကြီးအဲဒီလိုပညာရှိသူတော်ကောင်းကြီးတွေကိုမသိတတ်ပဲနဲ့ဘေးကနေပြီးတော့လှမ်းပြီးတော့တချို့ကနီးမျိုးစုံနဲ့ပုတ်ခတ်တာတွေတိုက်ခိုက်တာတွေလျှောက်ပြောတာတွေရှိတယ်ရှိတုန်းကလည်းရှိခဲ့တယ်ယခုလည်းရှိနောင်လည်းရှိအောင်မှနဲ့တူပါရဲ့ဆရာတော်ဘုရားကြီးကဘာပြောထားလဲဆိုတော့ ဖယားမိတော်မူခဲ့တဲ့စကားရှိယဟန်တို့တဲ့ငါဖယားဖယားမဖြစ်ခင်ကဖယားမဖြစ်ခင်ကဖယားလောင်းဘဝကဖယားဖြစ်အောင်ကြိုးစားနေတဲ့နောက်ဆုံးတိတ်တထဘဝမှာဘာလုပ်ခဲ့ရလဲဆိုတော့ငါဟာအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝရိယတဲ့ပါဠိလိုပြောလို့ရှိရင်သတုရင်္ဂဝရိယသတုအင်္ဂဝရိယသတုက၄အင်္ဂါက အင်္ဂါဝရိယကအဲ့ဒီအင်္ဂါ၄မျိုး၄မျိုးပါတဲ့ဝရိယတဲ့အဲ့ဒီဝရိယအင်္ဂါ၄မျိုးပါတဲ့ဝရိယကဘာလဲဆိုတော့အယိုးကြီးကြံကျင်ကြံမစေတဲ့အင်္ဂါတစ်ခုအယိုးကြီးကြံကျင်ကြံမစေတဲ့အင်္ဂါတစ်ခုအကျိုးကြီးကြံကျင်ကြံမစေတဲ့အင်္ဂါဘယ်နှခုရှိသွားပြီလို့ဘာတွေကြံတာလဲတော့ ယောဂီရေကြံတွင်ကာလပဏိတာရမှာရွှေတန်ကုန်သာသနာရိပ်သာလာအထုတ်တဲ့အခါမှာအယိုးကြီးကျန်တဲ့ယောဂီရှိပါမလားတအားစားတာကိုယောဂီတွေကဟုတ်လားအရေးကြီးအကျော်ကြီးကျန်တဲ့ယောဂီရှိပါမလားတရားမတိုးရင်လည်းအသားတွေကတော့တိုးရင်တိုးနေပါလေယောဂီတွေအဲ့တော့ဘုရားတော့အယိုးကြီးကြံရင်ကြံမစေအရေးကြီးကြံရင်ကြံမစေဗါတယ်အကျော်ကြီးကြံရင်ကြံမစေတဲ့ အသားအသွေးတွေအကုန်လုံး၆ခန်းရင်၆ခန်းသွားပါစေတဲ့ယောဂီတွေကတော့အဝါလေးညော့သွားမှသုံးပါပါဟုတ်လားတချို့ကြတော့လေအဝါရော့ခြင်းမှာသိဝါလုံးတဲ့ပုဂ္ဂိုလ်တော့အဝါရော့ခြင်းမှာပေါ့ရော့ခြင်းလားဟုတ်လားအဲအဲ့ဒီပုဂ္ဂိုလ်တွေတရားမင်းများအားထုတ်နော်အဲတရားလည်းအားထုတ်ရအစားလည်းကောင်းရဆိုတော့ကိုပြီးဝါမှလည်းသိုးရဘုရားကတော့အသားအသွေးတွေအကုန်လုံး၆ခန်းသွားခြင်း၆ခန်းသွားပါစေတဲ့ မဟာတရားလိုချင်တဲ့သဗ္ဗညုတညာဟတမေညာပန်းတိုင်းကိုမရောက်သေးတဲ့မြတ်ငါဘုရားဘုရားတော်ဘဝလားငါရဲ့စွမ်းအားငါရဲ့လုံလငါရဲ့ဝရိယရက်တမသွားစေဘူးဆိုတဲ့ခိုင်မာတဲ့အဋိဋ္ဌံကျဲနဲ့ငါဘုရားကျိုးစားအထုတ်ခဲ့တယ်အဲဒီလိုကျိုးစားအထုတ်လို့ငါဘုရားလိုချင်တဲ့သဗ္ဗညုတညာတော်ကြီးငါဘုရားရခဲ့တဲ့ယဟန်တို့ သင်တို့လည်းပဲယခုငါဘုရားသာသနာတော်မှာယဟန်အဖြစ်နဲ့လာပြီးတော့ရောက်ကြတယ်အဲဒီလိုရောက်ကြတဲ့အခါမှာသင်တို့လူချင်းနဲ့ပန်းနိုင်ရှိတယ်နိဗ္ဗာန်ပန်းနိုင်အဲဒီပန်းနိုင် မရောက်သေးသမျှသင်တို့ဟာလည်းပဲအယိုးကြီးကြံရင်ကြံမသေးအကျော်ကြီးကြံရင်ကြံမသေးအကျော်ရပါရဲ့အရေးကြီးကြံရင်ကြံမသေးဘာလို့၆ခန်းသွားမှာတော့အသားအသွေး၆ခန်းရင်၆ခန်းသွားပါစေတဲ့ပဏိတာရမ စေတံကုန်သာသနာရေးသာနာအထုတ်ကြတဲ့ယောဂီတွေဘယ်လောက်ရှိတော့မသိဘူး900ကျော်အမျိုးသမီးယောဂီပြောတာလားအမျိုးသားယဟန်ရောပြောတာလားကုန်လုံးလားအဲယောဂီတွေပြောကြတော့ပဲသိရမှာပေါ့ယောဂီတွေလို့900ကျော်တယ်နော်900ကျော်သောယောဂီတွေပဏိတာရမရှိတံကုန်သာသနာရေးသာကြံဝင်သွားအားထုတ်လိုက်တာအယိုးကြီးကြံပြီးတော့ပြန်သွားကြတယ် အဲ့ဒါဆိုရင်ယောဂီတွေတော်တော်သဘောကျမှာရှုတောင်းမှုတတာဘိုင်လိုက်ဟုတ်လားဘယ်တော့မှလာမှာမဟုတ်ရှုတောင်းမှုအဲမှားလို့တော့ဥလဲမှာမဟုတ်တော့ခြေအောင်လဲမှာမဟုတ်တော့ဟုတ်လားอืมအဲ့လောက်ကြီးမရှိပါဘူးအဲ့တော့အယိုးကြီးကြံရင်ကြံမစေဘုရားကပြောရမို့လားဘုရားကအယိုးကြီးကြံရင်ကြံမစေရေးကြီးကြံရင်ကြံမစေအကျော်ကြီးကြံရင်ကြံမစေအသားကြီးတွေကိုရင်ကုန်သွားပါစေတဲ့ကိုလိုချင်တဲ့ပန်းနဲ့မရောက်သေးတဲ့မြတ် ဝရိယရတ္တမနေသင်ကြနဲ့လို့ဘသူပြောတာတော့ထိုင်တဲ့အခါယောဂီတဏှာကြီးလောက်ပဲထိုင်နေတယ်ယောဂီတို့ရင်တဏှာကြီးလောက်ထိုင်တဲ့အတော်ဒီမှာပူတာတောင်းတာပြင်းတာအောင့်တာနာတာကျင်တာဟိုးတန်ကြောင်းနဲ့ရှိုးထားသလိုမိသားကြီးနဲ့ထိုးထားသလိုပူးနေတာအဲ့ဒါကြီးတွေ့တဲ့အခါယောဂီတို့ရှော့လိုက်ရှော့လိုက်လို့ဘုရားပြောလားဘယ်လိုပြောတော့ပြင်လိုက်ပြင်လိုက်ဟုတ်လား ကမ္မထာဆရာတွေမသိအောင်လှုပ်လိုက်လှုပ်လိုက်ဟိုနားရွှေ့လိုက်ရွှေ့လိုက်ဟုတ်လားကမ္မထာဆရာတို့တော့မပြင်းဘူးလို့တော့မပြောပါဘူးနော်အဲ့လိုဘုရားကပြောသလားမာကြီးဆရာတော်ဘုရားကြီးကပြောလားသီခံပြီးမှတဲ့ကိုလူကြီးနဲ့ပန်းနိုင်ရောက်သေးတယ်များမလျှော့နဲ့ဇွဲမလျှော့ရဒါဘုရားပြောတဲ့စကားတခွန်းနောက်တခွန်းကဘုရားအင်ရှင်တော်ကြီးရဲ့မှာသတင်းသုံးတယ်ရှင်သာရိပုတ္တရာရှင်မမောကလံရှင်မကတ္တပ ရှင်အနုရုဒ္ဓအရှင်အာနန္ဒအရှင်ယေဝတအစရှိတယ်အမတန်ထင်ရှားတဲ့အခြားအခြားမထေကြီးတွေရောသတင်းသုံးညသတင်းသုံးညတဲ့အခါတော့မြတ်စွာဘုရားကမေးတယ်ယဟန်တို့တဲ့ဟောကြီးအင်ဂျင်တော်ကြီးကိုတင့်တယ်စေနိုင်တဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးလဲလို့ဘုရားကမေးတယ်ရှင်သာရိပုတ္တရာကြီးအစဖြစ်တယ်နောက်ပြီးတော့ရှင်မောကလန်ကြီးကဖြေးတယ်တပါးစီတပါးစီဖြေးလိုက်ကြတာ အကုန်လုံးဖြေပြီးတဲ့အခါတော့အရှင်သာရိပုတ္တရာကြီးကဘုရားကိုလျှောက်မြတ်စွာဘုရားဖြေသွားလိုက်ကြတာတော့အများကြီးပါပဲဘုရားတမျိုးဒီပါပဲဘုရားဘုသူစကားကများသူပါတိတာတဲ့ကောင်းစွာပြောဆိုအပ်တဲ့စကားဖြစ်ပါသလဲဘုရားတဲ့အဲလိုအရှင်သာရိပုတ္တရာကြီးကလျှောက်တဲ့အခါတော့ဘုရားကဘယ်လိုပြောမှရှင်လို့ယောဂီကိုကိုထင်တာလေးပြောကြည့်တယ်မှာဟမ်ဗါတဲ့ ဘသူဟာကိုကောင်းမယ်ဘသူဘသူဒီစကားကပို့ပြီးတော့ကောင်းမယ်ရှင်လေသူတို့ပြောတဲ့စကားမှာကိုမမကြားတာပဲယောဂီတွေကြားလို့လားရှင်သာရိပုတ္တရာကြီးဘာပြောမှလည်းမသိအဲ့ဒါဆိုတော့ဘသူဘယ်ပြောလို့ရမလို့ယောဂီတို့ရဲ့ဘုရားကတော့အကုန်လုံးသူနည်းသူဟာနဲ့အကုန်အကောင်းကြီးပဲဘုရားကတကယ်တော်တယ်နော်တကယ်ပညာရှိသဗ္ဗညုတဉာဏ်ရတာလားပဲသူ့ရဲ့တာလဲသူဘာမှမရှိဘူးအကုန်လုံးအကောင်းကြီးပဲတဲ့သူနည်းသူဟာနဲ့အကုန်အမှန်ကြီးပဲအကောင်းကြီးပဲ ဒါပေမဲ့ငါဘုရားရဲ့စကားလေးကိုနားထောင်ကြအောင်လို့ငါဘုရားစကားလေးတစ်ခုပြောအောင်မယ်တဲ့အဲ့ဒီဟာလေးကလည်းအင်မတန်ပညာလားပါတာပဲဆိုတော့မြတ်စွာဘုရားပြောတဲ့စကားလေးကသိအလိမ်မှာပါပြီးတော့သိပညာလားပါတာတစ်ဖက်သားပုဂ္ဂိုလ်ကြီးရှင်းအောင်ပြောနိုင်ခံယူနိုင်အားရှိအောင်ပြောနိုင်တယ်ဘုရားကိလေသာအာတော်တွေမကုန်သေးသမျှငါခွေထားတဲ့တင်ပလင်းကိုငါဘယ်တော့မှမဖြစ်အောင် ယောဂီတွေကိလေသာအာသောရင်မကုန်သေးတဲ့ညဆိုတာဘာကိုပြောလို့ရလဲဆိုတော့ယဟနာမဖြစ်သေးတဲ့ညလို့ပြောတာနော်ယောဂီတွေအဲ့ဒီစိတ်ထားလေးထားကြည့်ပြီးတော့အကျိုးသားကြည့်မလားငါယဟနာမဖြစ်သေးတဲ့ညဒီတင်မလင်းခွေဘူးမဖြစ်တော့ဘူးဆိုတဲ့ကျိုးသားမလားယောဂီတွေအဲဒါတရားမှမလုပ်ဘူးနော်တရားမှမလုပ်ဘူးဆိုတော့ဘုရားကပြောတာကတော့ ယဟနာမဖြစ်သေးတဲ့မြတ်ငါကြီးတင်မလင်းကိုမဖြစ်တော့ဘူးဆိုတဲ့အဋိဌံကျင့်တဲ့ကြိုးစားအားထုတ်တဲ့ယောဂီဒီယဟန်ဒီဒီအင်ဂျင်တော်ကြီးကိုတင့်တယ်စေနိုင်တဲ့ပုဂ္ဂိုလ်ပဲတဲ့။ပဏိတာရမရွှေတံကုန်းသာသနာ့ဤတလာအထုတ်ကြတဲ့ယောဂီတွေ ငါဒီတနာကြီးမပြည့်သေးခင်တော့ဘလောက်ပဲပူပူဘလောက်ပဲနာနာဘလောက်ပဲကျင်းကျင်းဘလောက်ပဲအောင်အောင်ဘလောက်ပဲဒုက္ခတွေရောက်ရောက်ပင်ပန်းဆင်းရဲဆင်းရဲဒီတနာကြီးအတော်အတွင်းမှာတော့ငါမဖြစ်ဘူးမရွှေဘူးမပြင်းဘူးလို့အားထုတ်လိုက်လို့ရှိရင်ဘုရားပြောတဲ့အတိုင်းအတာကြီးမရောက်တော့လဲပဲကိုအတိုင်းတာနဲ့ကိုပဏိတာရမှာရွှေတန်ကုန်သာသနာ့ရေးတာကြီးကိုကျင့်တယ်စီရမရောက်ဘူးလားအဲ့ဒီကျင့်တယ်စီခြင်းနဲ့စိတ်ကလေးကမပေါ်ဘူးလား အဲပေါ်ရင်ကြိုးစားကြည့်ကြပါဘုရားကအဲ့ဒီလိုဒီခြင်းပလင်ခွေကိုမဖြစ်ဘူးယဟနာမဖြစ်သေးသမျှအဲ့ဒီလိုတော့တထိုင်နဲ့ယဟနာဖြစ်အောင်ကြိုးစားဖို့တိုက်တွန်းတဲ့ဘုရားကဝေဒနာအနည်းငယ်လေးဖြစ်တာလို့ပြင်ဖို့ဘုရားပြောရမလားမပြောဘူးမြတ်စွာဘုရားကမိန့်တော်မူခဲ့တယ်ယဟန်တို့တဲ့ယောဂီလှုပ်လာပြီဆိုလို့ရှိရင်ဧရာလည်းသိခံရတယ်ပူရာလည်းသိခံရတယ် သမင်းစားတာလည်းသီးခံရတယ်ရေစားတာလည်းသီးခံရတယ်ယောဂီတွေဒီမှာလည်းသီးခံရတာမရှိဘူးလားအဲ့ဒါတွေသီးခံရတယ်ရှင်တွေမဲ့တွေလေဘူးတွေနေဘူးတွေမွေးကင်းစားတဲ့အဲ့ဒီအတွေ့အထိအနှောင့်အယှက်တွေရှိလာလို့ရှိရင်လည်းပဲအဲ့ဒါတွေလည်းသီးခံရတယ်တဲ့မြတ်စွာဘုရားတခါတလေရောက်တော့ပြောလာတဲ့စကားတွေကဟိုမနာပမဖြစ်တဲ့စကားပေါ့လေနဝင်မချိုတဲ့စကား ကြံထားတဲ့စကားအဲဒီလိုစကားတွေကိုကိုပြောလာမယ်ဆိုလို့ရှိရင်လည်းအဲဒီလိုစကားမျိုးနဲ့သိခံရတာပဲတဲ့ယောဂီတွေချင်းချင်းနေတဲ့အခါမှာသိခံကြရတယ်မများဘူးလားသိခံရတယ်ယောဂီတို့မြတ်စွာဘုရားကတရားမတည့်အခါမှာဆိုလို့ရှိရင်လည်းခန္ဓာကိုယ်ရဲ့မှာပူရာတွေအောက်နာတွေတောက်နာတွေပြင်းနာတွေဒါတွေတွေ့တာပဲတဲ့အဲဒါတွေလည်းခန္ဓာကိုယ်ဆင်းရဲတွေသိခံရဘလောက် ဆင်းရဲမျိုးအထိသိခံရမလဲလို့ဘုရားကညွှန်ကြားတယ်ဆိုတော့ပါဏဟာရဏံဝေဒနာနံဒုက္ခနာတဲ့အသက်ကိုသေးသေးနိုင်လောက်တဲ့ဆင်းရဲတွေကိုတော့သိခံပြီးတော့မှတ်ရမယ်တဲ့သိခံမှုတရားရှိရမယ်တဲ့ဘုရားကအဲ့လောက်ထိသိခံမှုပြောထားတာနောက်ပြီးတော့ဘုရားမိန်ထားတဲ့စကားတခွန်းရှိသေးတယ် ကာယေသစီဝိတေသအနာပိကတံဥပထာပေတိတဲ့အဲ့ဒါကိုမာသီဆရာတော်ဘုရားကြီးကတော့လင်္ကာလေးလှုပ်ထားတယ်ကိုနှစ်အသက်မနဲ့ကွက်ရက်သက်နိုင်ရမည်တဲ့အဲ့ဒါခန္ဓာကိုယ်တရားထုတ်ပြီဆိုလို့ရှိရင်ကိုရောတရောမငဲ့ကွက်နေနေတဲ့တရားရဖို့ကပဲအရေးကြီးတာပဲတဲ့နောက်ပြီးတော့သူတိုးတကားတော့မှဘုရားဟောတော်မူခဲ့တာကတော့ဖတ်တေနယထာဘုဒ္ဓတာပရိဒေဝံဘိက္ခုနာကရိယာကုဟိစီ အတွေ့အကြုံညာနှိမ့်သက်ညာညီးတွားညီးတမ်းမပြူရတဲ့ခန္ဓာကိုယ်ထဲမှာပင်မဆင်းရတဲ့အခါရခဲ့တဲ့ဝေဒနာတွေတွေ့လာပြီဆိုလို့ရှိရင်မညီးတွားပါနဲ့မညီးတမ်းပါနဲ့တိကံပြီးမှတ်ပါတဲ့အစွမ်းနိုင်ဆုံးသိခံပြီးမှတ်ပါတဲ့အဲမှတ်တဲ့အခါမှာဆိုလို့ရှိရင်ဝေဒနာပြင်းထန်တဲ့ဝေဒနာကိုသိအားလေးတင်းပြီးမှတ်လိုက်လျှော့ပြီးတော့မှတ်လိုက်အဲသိအားတင်းမှတ်လိုက်လျှော့မှတ်လိုက်တင်းမှတ်လိုက်လျှော့မှတ်လိုက်နဲ့မရလို့ရှင်ဖောင်းနာပြန်မှတ်လိုက်အဲဖောင်းနာမှတ်လိုက်ပိန်နာမှတ်လိုက်အဲဒီလိုမှတ်လို့ နောက်ဆုံးဘယ်လိုမှမရတော့ဘူးဆိုလို့ရှိရင်တော့စစ်တိုက်တဲ့အခါမှာတစ်ဖက်ကရန်သူတွေကအင်အားသိမ့်များနေပြီဆိုရင်တော့ကိုယ့်ဘက်ကကိုဆုတ်ပြရတာပေါ့အဲ့လိုဆုတ်တဲ့အခါမှာကစဉ်တရေတော့ဆုတ်ခွာပြီးတော့မသွားရဘူးအစီအစဉ်ကြရနန်းနဲ့ဆုတ်ခွာရသိရှုံးနေဆိုမဲ့အဲ့လိုပဲယောဂီကကိုယ်ကလုံးဝကိုပြီးမခံနိုင်တော့ဘူးဆိုလို့ရှိရင်တော့တဲ့အစွမ်းနိုင်ဆုံးတော့ပြီးခံပြီးမှတ်သားတဲ့နောက်ဆုံးဘယ်လိုမှပြီးမခံနိုင်တော့ဘူးဆိုလို့ရှိရင်တော့ ရှုမှတ်မှုကြီးနဲ့ပြင်ပါတဲ့ပြင်ရင်နဲ့ပြင်ရင်နဲ့ပြင်နေပြင်နေစသဖြင့်အဲ့ဒီလိုပတ်ပြီးတော့ပြင်ရပါတယ်တဲ့အဲ့ဒီလိုမှတ်နေတာခန္ဓာကိုယ်သိရအောင်လုပ်တာမဟုတ်ပါဘူးတဲ့သိခံမှုခန္တီတံဝရဝရလည်းဖြစ်တယ်အဲ့ဒီဝေဒနာကိုမှတ်နေလို့ရှိရင်တတိလည်းဖြစ်တယ်ဝရိယလည်းဖြစ်တယ်တမာရီလည်းဖြစ်တယ်ပညာလည်းဖြစ်တာပါပဲအဲ့လိုအကျိုးတရားတွေရတဲ့အဲလုပ်ငန်းဖြစ်လို့မတာအကျိုးမရှိတဲ့လုပ်ငန်းမှားတဲ့လုပ်ငန်းဆိုတာမဟုတ်ဘူးဆိုတာနားလည်သဘောပေါက်ရမယ်ဓမ္မစီဆရာတော်ဘုရားရဲ့ရှင်းပြ အချိန်ဘယ်လောက်ကြာတော့တာလဲ9မိနစ်ကြာတော့ဟုတ်လားဟောဒီနာရီကတော့10မိနစ်ကြာနေတယ်ယောဂီပြောတဲ့9မိနစ်ပဲလိုက်တော့မယ်9မိနစ်9မိနစ်သာပဲအဲ့တော့ဝိပဿနာကိုခုနကိုရင်နဲ့ဥစဉ်နဲ့ပြောနေကြတာဝိပဿနာကိုကိုရင်ကဘယ်လိုရှုရမလဲပြောတာတော့အနိစ္စဒုက္ခအနတ္တလို့ရှုရမလို့ပြောတယ်ဥစဉ်ကကောင်းတယ်ပိန်တယ် သွားတဲ့ရက်တဲ့ထိုင်နဲ့လျောင်းနဲ့အဲဥစဉ်ကမှန်တယ်ဆိုတာယောဂီကပြောပြီးဘုရားစကားနဲ့လည်းအဲနာကြပြီးတော့သဘောပေါက်ပြီးပြီအဲဖောင်းနေလို့ရှိတဲ့အခါမှာယောဂီဖောင်းနေလို့ရှိတဲ့အခါမှာဘာမြင်လို့အနိစ္စမြင်ရလားဒုက္ခရောမြင်ရလားအနတ္တရောမြင်ရလားဟောပေါ်ပြီးပြောက်ဖြစ်ပြီးပြည့်ယောဂီတွေမမြင်တော့ဘယ်လိုဝိပဿနာဖြစ်မလို့ယောဂီတွေသူတို့ဖောင်းပင်ကိုဝိပဿနာဖြစ်ကလေးပါလေးနဲ့ဖြစ်သလားဝိပဿနာအနိစ္စလည်းမမြင်ဒုက္ခလည်းမမြင်အနတ္တလည်းမမြင်မနဲ့ ဘယ်လိုလုပ်ဝိပဿနာဖြစ်မှာလဲယောဂီတို့ရေမာဇီယောဂီတို့ရဲ့ရွှေတန်ကုန်ယောဂီတို့ရဲ့မဟာသမုဒ္ဒရာကြီးဆိုတာကကံစားကနေစပြီးတော့တဖြည်းဖြည်းတွေးပြီးချင်းနဲ့နဲ့သွားတယ်တဲ့အနှစ်ပိုင်းရောက်လေးရှေ့တိုးလေးနဲ့လေးရှေ့တိုးလေးနဲ့လေးရှေ့တိုးလေးနဲ့လေးဒီလိုပါပဲမြတ်စွာဘုရားသာသနာတော်ကလည်းစာစာအားထုတ်ခြင်းတော့အနိစ္စလည်းမမြင်ပါဘူးဒုက္ခလည်းမမြင်ပါဘူးအနတ္တလည်းမမြင်ပါဘူး အဲဒီအနိစ္စဒုက္ခအနတ္တမမြင်ခင်ယုံနာဆိုတာမြင်ရသေးတယ်ယုံနာနဲ့ယုံနဲ့နာခွဲခြားပြီးမြင်ရတဲ့ဉာဏ်ရှိရသေးတယ်နာမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်ကတစ်ဆင့်တက်လို့ရှိရင်အကြောင်းကျိုးပွဲပြီးတော့မြင်ရတဲ့ဉာဏ်ရှိတယ်ပစ္စယပရိက္ခဉာဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်နေပြီးမှအနိစ္စဒုက္ခအနတ္တလို့မြင်တဲ့ဉာဏ်ဖြစ်ပါတယ်တဲ့အဲ့ဒီယုံနာနေအကြောင်းကျိုးတွေမမြင်ခင်မှာလည်းပဲသူကသီလနဲ့ပြည့်စုံရတယ်ယောဂီအခြေခံပါပြည့်စုံရမလို့ ယောဂီဘာသီလပြည့်စုံထားတော့ရှစ်ပါးသီလပြည့်စုံထားတဲ့သီလပြည့်စုံပြီလို့ရှိရင်တဲ့မြတ်စွာဘုရားကချိန်က9မိနစ်ရှိတာဆိုတော့ပြောလို့မရတော့ယောဂီမောနေပြီယောဂီတို့ရဲ့ယောဂီတို့ကမြောက်ပြီးရင်တရားပြောနေဒုက္ခမြောက်မပြီးတဲ့ယောဂီတို့မြတ်စွာဘုရားကတမာဒိဋ္ဌိဝေသာဝေချတမာဟိတောယထာဘူတံပဇာနာတိ ယောဂီတို့တဲ့တင်းတို့ရဲ့စိတ်ကလေးကိုမှားတဲ့အောက်မှာစိတ်ကလေးတက်ခနဲ့တက်ခနဲ့တည်သွားတဲ့တမာရီတရားကိုမိမိမိမိတို့တဏ္ဍာမှာပွားများကြပါတဲ့များလောင်ပွားပြီးအထက်ထက်တမာရီတွေရအောင်လုပ်အဲဒီလိုတမာရီရလာပြီဆိုလို့ရှိရင်အမှန်တရားတွေမြင်လာတော့တာပဲတဲ့ကြီးနေတဲ့ရေထဲမှာရှိတဲ့ငါးတွေကိုယောဂီတွေကြည့်မမြင်ရဘူးလားရေကနောက်နေလို့ရှိရင်မြင်မလား ဒီဓမ္မယုံကြီးညအခါမှောင်ကျနေပြီဆိုရင်ဓမ္မယုံကြီးတွေမှာရှိတဲ့ပစ္စည်းတွေမြင်မှမလားညအခါမီးရောင်ပဲဖြစ်ဖြစ်နေသာဒီလိုနေရောင်ပဲဖြစ်ဖြစ်ရအောင်ဒီပစ္စည်းတွေမမြင်ဘူးလားမြင်ရတယ်ဒီလိုပဲယောဂီတို့ဖောင်းတယ်လို့မှတ်တဲ့အခါပိန်တယ်လို့မှတ်တဲ့အခါမိမိရဲ့စိတ်ကလေးအမှားတဲ့အာယုံပေါ်မှာဖောင်းစားနေဖောင်းဆုံးလည်းအောင်ပိစားနေပိန်ပိန်ပိန်ဆုံးတောင်းစိတ်ကလေးကကကနဲ့ကကနဲ့ကာတော့တီးပြီး ရှေ့အမှန်နဲ့နောက်အမှန်ဆက်ဆက်နေပြီရှေ့သမารီနဲ့နောက်သမารီဆက်ဆက်နေပြီဆိုပြီးစိတ်ကလေးကကြီးလို့လာတော့တာပဲအဲဒီလိုစိတ်ကလေးကြီးလာပြီသမารီတွေအားကောင်းလာပြီဆိုလို့ရှိရင်အစာဆုံးရုပ်နဲ့နံကွဲပြီးမြင်လာပြီ။အော်ဖောင်းနာလေးရေဖောင်းနာလေးမှတ်နေတာလေးရေဒီနှစ်ခုပဲရှိတယ်။ဖောင်းနာလေးကရုပ်ဖောင်းနာလေးမှတ်နေတာလေးကနံ။ပိန်နာလေးရေပိန်နာလေးကိုမှတ်နေတာရေပိန်နာလေးကရုပ်ပိန်နာလေးပြီးနေတာလေးကနံ။အော်ရုပ်နဲ့နံဆိုတာဟုတ်တာပဲ အဲတမာရီတွေအားကောင်းလာတဲ့အခါအဲ့ဒီယုံနာအလိုလိုမြင်လာတာစဉ်းစားပြီးသိတာမဟုတ်ဘူးတွေးပြီးသိတာမဟုတ်ဘူးဆရာတွေပြောတာမှတ်ပြီးတော့သိရတာမဟုတ်ကိုကိုယ်တိုင်ကိုမြင်လာတာတွေ့လာတာအယုံနဲ့နံသိလာပြီတဲ့အဲဒီကတဆင်တိုးလာလို့ချင်းအကြောင်းကျိုးတွေမြင်လာမယ်အဲဒီကတဆင်တိုးလို့ရှင်ဖောင်းစားဟောဖောင်းစားလေးလည်းရှိတယ်ဖောင်းတာလေးဆုံးသွားတာလည်းရှိတယ်ဟောဖောင်းတာလေးစလာတာဒါဖြစ်တာဖောင်းတာလေးဆုံးသွားတာပြက်တော့ဟောအဖြစ်နဲ့အပြဲဟောတွေ့သွားအနိစ္စတွေတွေ့သွား အဲဒီလိုဆက်ပြီးတော့ပฏิသမารီအားကောင်းလာပြီဆိုရင်တစ်ဖောင်းနဲ့ဖောင်းတာတစ်ခုထဲမှာလည်းအဖောင်းလေးတွေအများကြီးဖောင်းလိုက်ပြောင်းလိုက်ဖောင်းလိုက်ပြောင်းလိုက်ဖောင်းလိုက်ပြောင်းလိုက်နဲ့ဖောင်းတာထဲမှာအများကြီးပဲပိန်တာထဲမှာလည်းဒီတိုင်းပဲပိန်လိုက်ပြောင်းလိုက်ပိန်လိုက်ပြောင်းလိုက်နဲ့ပိန်တာထဲမှာလည်းအများကြီးပဲတွေ့လာအဲ့ဒါအဖြစ်အပျက်တွေတွေမြင်လာတာဖောင်းတယ်လို့ပဲရှုမြင်လာတာပဲပိန်တယ်လို့ပဲရှုရတာပဲရှုတာတော့အဲ့ဒီအနေစာတွေဒုက္ခတွေအနတ္တတွေရုပ်တွေနာနေအကြောင်းတွေဆိုလို့သူ့ဘာသူမြင်လာတာဖောင်းတယ်လို့ပဲရှုရတာပိညာနဲ့ပဲရှုရတာအဲ့လိုရှုလို့ရှိရင်မြင်လာတာပဲတဲ့အဲ့တော့ယောဂီတွေဖောင်းတယ်လို့ ရှုတဲ့အခါမှာအနိစ္စဒုက္ခအနတ္တယုံနာနေဒါတွေမမြင်နိုင်ဘူးဆိုလို့ရှိရင်ယောဂီတွေဘာလုံနေလဲဘာလုံနေလဲကိုတမာရီလုံနေပြီလေကိုတဲ့အချိန်ကနေတော့တမာရီကလည်းရင်လုံးမှာပေါ့ကိုတိုင်းတာနဲ့ကိုမြင်တဲ့ပုံစံတွေလည်းရှိမှာပါပဲအဲဒီလိုယုံနာကိုမြင်တာအဲ့ဒါဝိပဿနာပဲအကြောင်းအကျိုးကိုမြင်တာအဲ့ဒါဝိပဿနာပဲအခြေခံဝိပဿနာပေါ့သူဝိပဿနာရဲ့အခြေခံပေါ့မုတ်ချဝိပဿနာတော့မဟုတ်ဘူးသူကတင်ကားပြီးခေါ်ရတဲ့ဝိပဿနာ အေးမမြဲဘူးဆင်းရဲတယ်အကျိုးမရဘူးဒုအနိစ္စပဲဒုက္ခပဲအနတ္တပဲလို့ရှုမှတ်ရင်ရှုမှတ်ရင်မြင်လာတာတွေးပြီးမြင်ရတာမဟုတ်စာဥပ္ပပြီးမြင်ရတာမဟုတ်ဆရာတွေပြောပြီးနားထောင်တာနားထောင်ပြီးတော့အနိစ္စဒုက္ခအနတ္တလို့မြင်ရတာမဟုတ်မှတ်မှန်ရင်မှန်ရင်လည်းအဲ့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြနေတာကိုမြင်လာလို့ဆိုအနိစ္စဒုက္ခအနတ္တတွေမြင်လာတော့တာပဲတဲ့အဲ့တော့ဦးဇင်းပြောတဲ့ခေါင်းနာပိနာမှတ်တာအဲအဲ့ဒါဝိပဿနာဟုတ်တယ်ဖေလန်းနဲ့ညာလန်းနဲ့ကြောတယ်လန်းနဲ့ချတယ်မှတ်တယ်အဲ့ဒါ ဝိပဿနာပဲတဲ့အစာပိုင်းမှာတော့ပฏิသမารီအာမကောင်းနေရင်တော့အဲဒီယုံနာလည်းမမြင်ဘူးအကြောင်းကျိုးလည်းမမြင်ဘူးအနိစ္စဒုက္ခအနတ္တလည်းမမြင်ဘူးအဲဝိပဿနာဉာဏ်ရှိပါများလို့ပฏิသမารီတွေအားကောင်းလာတဲ့အခါတော့လူလိုမြင်လာတာပဲကြည်နေတဲ့ရေထဲမှာရှိတဲ့ငါးလေးတွေမြင်ရတယ်လို့ပဲဖောင်းလာတဲ့မှာသိပြီးသိတဲ့တည်းကပင်လာတဲ့မှာရှိတဲ့သိရင်သိတဲ့တည်းကအဲတမာရီကြောင့်စိတ်ကလေးကကြီးရတာမြင်လာတော့တာပဲတဲ့ဒိသတွေမြင်ဒုက္ခတွေမြင်တတ်တယ်မြင်ဝိပဿနာဉာဏ်တွေဖြစ်လာတယ် ယောဂီပြောတဲ့၃နာရီကလည်းပြည့်သွားပြီဒီနာရီကတော့၅မိနစ်ကျန်သေးတယ်အဲယောဂီပြောတဲ့အတိုင်းပဲတော်လိုက်ပြီယောဂီဒီကနေ့ပြောတဲ့တရားနာမည်လေးမှတ်ရှိတော့တရားနာမည်ပြောလာယောဂီအဲယောဂီတွေဘာတရားနာမည်လို့ယောဂီတွေမှတ်သွားကြမလို့ဟမ်ဘာလဲသိနေတာပဲယောဂီတွေကိုကြိုက်တဲ့နာမည်ကိုပြောမှာမလား ကဲမှတ်လိုက်ကြပြီတော့ကိုယ်နဲ့ချင်မှုကိုချင်တာလေလားတဲ့ဘုရားနာမည်ကဘာလဲတော့အဲအဲ့ဒါတရားနာမည်ပဲနော်ယောဂီတွေအဲ့ဒီတရားကိုနာကြားပြီးတော့မိမိတို့တဏ္ဍာမှာဖြစ်ပေါ်လာတဲ့ယုံနာတရားတွေကိုပေါ်ခိုက်ပေါ်ခိုက်အာယုံပေါ်မှာစိတ်ကလေးကက်ခနဲ့ကက်ခနဲ့ကြီးနေအောင်မှတ်နိုင်ကြခြင်းအားဖြင့်ယုံနဲ့နာမ်တွေကိုလည်းခွဲခြားပြီးတော့မြင်နိုင်ကြပါစေ။ အကြောင်းအကျိုးတွေကိုလည်းမြင်လာနိုင်ကြပါစေမမြဲဆင်းရဲသဘောပဲဆိုတဲ့အနေစာဒုက္ခအနတ္တလို့သိနေတဲ့ဝိပဿနာဉာဏ်လေးဖြစ်ပေါ်လာနိုင်ကြပါစေအဲ့ဒီဝိပဿနာဉာဏ်นี่ဖြစ်ပေါ်လာပြီးတော့မိမိတို့လိုခြင်းနဲ့မတရားဖို့တရားနိဗ္ဗာန်တရားတွေကိုလည်းကိုယ်စီကိုယ်ကအသီးသီးအမြန်ဆုံးဆက်ရောက်နိုင်ကြပါစေ